ဘုန်းကြီးကတရားနာပရိသတ်တော်တော်လေးများလိမ့်မယ်ထင်ရင်တာဒါကြောင့်တရားတွေများရလို့ရတယ်ပရိသတ်နည်းနည်းဆိုတော့တရားနည်းနည်းပဲဟောမှရတယ်အမှန်တန်တော့မကြည့်တဲ့ပွဲတော်ကြီးဆိုတော့ပရိသတ်တတော်ကိုများလိမ့်မယ်တို့လိုပဲပေါက်ပဲပေါက်ပါမလားလို့အောင်မရကိုတော့ကျွတ်တွတ်ကျက်တဲ့ပဲရှိတယ်အဲ့တော့တရားခတ်တူတူလေးပဲမနေ့30လောက်ဟောရင်တော့ပြည့်စုံပြီထင်တယ်ပြောတယ်ရေဘုန်းကြီးတွေတရားဘယ်လောက်ကြာဟောတယ်လဲ ုန်းကြီးတရားတော့တဏှာကြီးနဲ့ရမှာမဟုတ်ဘူးတရားကြီးအများကြီးလို့လားဆိုတော့တရားပွဲဘယ်နှပွဲနာပြီးပြီလဲနှပွဲနာပြီးတော်ပင်ပန်းနေပေါ့1380တခုနှစ်တပိုးတို့လာပြီးကြော်၄ရက်ခရတကရက်2010ခုနှစ်ဒီဘော်ရလ2ရက်နေ့ဒီနေ့ပဏိတာရမရွှေနဂုံသာသနာရိပ်သာ ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့သက်တော်89နှစ်မြောက်ကိုနှစ်ပြီးပေါ့အော်ဒါခံယူပူဇော်ပွဲအဲဒီမှာဘုန်းကြီးကတရားဟောပါဆိုတာနဲ့ပဲတရားလာဟောတာတွေ့တူတူတော့မဟုတ်ပါဘူးဒီနေ့ဟောကြီးဘုန်းကြီးဟောမှတရားကလူတိုင်းပြီး၍ လူတိုင်းမသိသောတရားတော်တဲ့လူတိုင်းသိ၍လူတိုင်းမသိသောတရားတော်တဲ့ဘာတရားလဲပဟေလီသဘောလိုလိုဖြစ်နေတယ်ဥပမာတစ်ခုစကားပြောရမယ်ဆိုရင်ရွှေဆိုတာလူတိုင်းဝတ်ဆင်ကြတာပါပဲရွှေဆိုတာလူတိုင်းလူတိုင်းမှာရှိကြတာပါပဲဒါမှမဟုတ် ဒီရွှေဟာဘယ်လိုဓာတ်သတ္တုသဘောတရားတွေနဲ့စုပေါင်းပြီးရွှေဖြစ်လာတယ်ဆိုတာကိုကြတော့လူတိုင်းသိနိုင်သလားသိနိုင်ဘူးရွှေကတော့လူတိုင်းသိတာပဲမဟုတ်ဘူးလားဒိတ်သဘောတရားပါပဲဘုန်းကြီးစဉ်းစားဟောမှတရားတော့ယူယူကလေးပါပဲဒါမဲ့ယူယူကလေးနာမည်ပြိရှင်တော့ပြစိတ်ဝင်စားမှာမဟုတ်ဘူးပရိသတ်ဘုန်းကြီးကဘယ်လိုညာရင်ကောင်းပါလိမ့်မလဲစဉ်းစားကြည့်ဖြတ်ကြည့်ခိုးတဲ့ခါကျတော့ ပေါ်လာတယ်ဒါကြောင့်မို့လူတိုင်းသိ၍လူတိုင်းမသိတော့တရားတော့တရားဟောကကြတော့ဘာမှမဟုတ်ဖြစ်နေမှာပေါ့လေတောင်းကိုခဲကနောင်ပဲသိရကြည့်တာကိုစကားစာပြောကြဆိုရဲ့ဆရာတော်ဘုရားကြီးရဲ့ဂုဏ်ကြီးစုတရားတွေဟာအလွန်များပါတယ်ဆရာတော်ဘုရားကြီးရဲ့တပည့်ဒီထဲမှာလဲဘုန်းကြီးတို့လည်း တပါအပါဝင်ပါပဲဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတရားတွေကို ပြောမယ်ဆိုရင်လည်းပဲဆရာတော်ဘုရားကြီးကဲ့သို့သောအရေးချင်းရှိသူမှဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးကို ပြောလို့နိုင်မှာဘုန်းကြီးတို့ပြောနိုင်မှာမဟုတ်ဘူးကျမ်းဂန်ကဆိုတယ်ဘုရားတဆူရဲ့ဂုံကျေစုတရားတွေကို ဖရာတဆူကဖြီးမွန်ပြောဆိုလို့ရှိရင်တကဘာသာကုံသွားမယ်တဲ့ဂုံကျေစုတရားတွေကပြောလို့မကုံနိုင်သေးဘူးတဲ့ဘုန်းတော်ပြပြအဲ့ဒီဥပမာနိဒူပါပဲဆရာဆရာတော်ဘုရားကြီးကဂုံကျေစုအမတန်ကြီးမားတဲ့ပုဂ္ဂိုလ်သူဖြစ်တဲ့အတွက်ကြောင့်မို့အနေနဲ့ရရပြည်တွင်းပြည်ပအကုန်လုံးကသိကြတဲ့အတိုင်းပဲဆရာတော်ဘုရားကြီးကဂုံကျေစုတရားတွေကိုပြောမယ်ဆိုရင်သူလိုပုဂ္ဂိုလ်မျိုးမှ ပြောနိုင်မှာဘုန်းကြီးတို့လိုမပြောနိုင်ဘူးဒါမှလည်းပဲဆရာတော်ဖက်ကြီးရဲ့ဂုဏ်ကျေးဇူးတရားတခုတော့ဆိုပါရစေလို့ဘုန်းကြီးကပဏမစကားပြောချင်ပါတယ်ဘယ်နှခုလို့ပြောမလဲအဲတခုလောက်ပဲပြောပါရစေလို့နော်ဘယ်လိုဂုဏ်ကျေးဇူးပြောရပါမလဲဘုန်းတော်ပြည်သားဘာကိုပြောသိချင်တယ်လဲ နနုတေယေဝသန္တနောသကရာဏကုလသလာ မနံပိမရိယတံယေသဝတိပိသဟန္တိနောသကရာကဘာပြက်ကပျက်စီးရသည်ဖြင့်ကံကိုလွန်ကြကုန်သောပဂတိသမုဒ္ဒရာတို့သည်နောသကရာသမုဒ္ဒရာအစင်မဟုတ်ကြကုန် ကုလာသလံကဘာပြက်ကပြည့်စည်ရသည်ဖြင့်မလှုပ်ရှားရင်တိဟုသောအပိုင်ချက်ကိုလွန်ကြကုန်သောပဂတိတောင်တို့သည်နကုလသလံကုလတောင်အစစ်တို့မဟုတ်ကြကုန်ရေအကျဉ်သူတော်ကောင်းတို့သည်သဝတေပိကဘာပြည့်ရအခါ၌တော်မှလဲမရိယာတံကောက်စွာကြည်ရင်ဟုသောသီလသမာဓိပညာပညာတို့၏အပိုင်းခြားကို မနံပိအနှဲငယ်မြာလီနောဇံတိမစွန့်ကြကုန်တေယေဝသန္တာထိုသူတော်ကောင်းတို့သည်သာလျှင်သကရာသမုဒ္ဒရာစေတုသည်ဟွန်တိနာနုဖြစ်ကြသည်မဟုတ်ပါလောသာကရာကုလတောင်တို့သည်ကုလသာရာကုလတောင်အစစ်တို့သည်ဟွန်တိနာနုဖြစ်ကြသည်မဟုတ်ပါလောသကတကဗျာဒရရှသကတကြံကြီးက ထုတ်နှုတ်ထားတဲ့ပညာရှင် ပုဂ္ဂိုလ်များထုတ်နှုတ်ထားတဲ့ဂါထာပဲခုကမ္ဘာလောကကြီးမှာရှိတဲ့မိမုံတောင်းကြီးတွေသမုဒ္ဒရာကြီးတွေဆိုတော့ရှိကြတယ်သမုဒ္ဒရာဆိုတာဟာမိုးဘလောက်ရွာရွာကန်းကိုလွန်ပြီးတော့ရေဟာဘတော့မှမတက်ဘူးကန်းရဲ့အတွင်းမှာသာလျှင်အတွင်းပိုင်းမှာသာလျှင်ရေဟာရှိတယ် ကန်းကိုလွန်၍ရေဘတော့မှတက်တာမရှိဘူးဒါမှလည်းပဲကဘာကြီးပျက်စီးသွားတဲ့အခါကျတော့ကဘာကိုဖြစ်စီတဲ့နေတွေထွက်လာတဲ့အခါမှာသမုဒ္ဒရာထက်မှရှိတဲ့ရေတွေပွက်ပွက်ဆူးပြီးတော့ကန်းကိုလွန်ပြီးတော့တက်ကုန်တယ်ထို့တူပဲမြေမုန်တောင်ကြီးကိုဝန်းရံနေကြတဲ့ယူကန်တို့စတဲ့တောင်ကြီးတွေရှိကြတယ် မိမှုတို့အပါဝင်ပေါ့ဒီမိမှုတောင်ကြီးတွေယုကတို့တောင်စတဲ့တောင်ကြီးတွေကိုအရလိမ့်မျက်နာကနေပြီးတော့လေတွေဘလောက်ပဲတိုက်တိုက်ဒီတောင်ကြီးတွေကဘတော့မှမလှုပ်ရှားနိုင်ဘူးတဲ့ဒါမှလည်းပဲကဘာကြီးပြည့်စည်သွားတဲ့အခါကျတော့ဒီတောင်တွေအကုန်လုံးမုံမုံငဲ့ငဲ့အားလို့ကြေမွကုန်တယ်တဲ့ကြားတယ်နော် ဒါပေမဲ့တဲ့သူတော်ကောင်းတို့ရဲ့သံတံမှာတည်တဲ့တကယ်သူတော်ကောင်းအစစ်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာမိမိသံတံမှာရှိတဲ့သီလသမာဓိပညာဆိုတဲ့အကျင့်မြတ်တရားတွေဟာလောကဓာတ်တရားတွေနဲ့ဘလောက်ဘလို့ပဲထိတွေ့ထိတွေ့ဘလောက်ပဲကြုံတွေ့နေရစေကမူမိမိရဲ့ကိုယ်ကြီးတရားသီလသမာဓိပညာသိက္ခာဆိုအကျင့်မြတ်တရားတရားတွေကိုဘတ်တော့မှချွင်းအောင်မပြောဘူးမဆိုဘူးတဲ့ကိုယ်ကြီးတရားဘတ်တော့မှအပြစ်မခံတတ်ဘူးတဲ့ သူတော်ကောင်းတွေကဒါကြောင့်တဲ့သမုဒ္ဒရာတွေဟာကဘာပြတဲ့အခါမှာပွက်ပွက်ဆူပြီးတော့ဖြစ်လာတဲ့အခါကျရေတွေဟာသမုဒ္ဒရာကန်းကိုလွန်ပြီးတော့ဖြစ်သလိုယူကန်တို့တောင်းစားတဲ့ကုလတောင်းတွေဟာလည်းပဲကဘာကြီးပျက်စီးသွားတဲ့အခါမှာမုံမုံညံ့ညံ့ကျေသွားသလိုဖြစ်ကြတဲ့အတွက်ကြောင့်မို့အဲ့ဒီသမုဒ္ဒရာတွေဟာသမုဒ္ဒရာအစင်မဟုတ်ဘူးတဲ့ တောင်းတရာလဲတောင်းအစစ်မဟုတ်ဘူးလေတကက်သူတော်ကောင်းတွေရဲ့သန္တမတိရှိတဲ့သီလသမာဓိပညာစာရောသိက္ခာတွေအကျင့်များတရားတွေမပြည့်စည်နိုင်တဲ့သူတော်ကောင်းကြီးတို့ဒီသာလင် သမုတ်တရားစိတ်တွေဟုတ်တဲ့ကုလသလတောင်းအစင်ဟုတ်ကြတယ်။ဟုတ်လေလား။ဒီဒါကြောင့်ဘုန်းကြီးတို့ဆရာတော်ဘုရားကြီးဟာလောကရန်တရားတွေနဲ့ဘလောက်ပဲရိုက်ခတ်လာစေကာမူ လောကရန်လေရန်ကြီးတွေဘလောက်ပဲရိုက်ခလေလာစေကမှုသူရဲ့လုပ်ငန်းစဉ်သာသနာရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေဘယ်တော့မှအပြစ်မခံဘူးမိမိရဲ့သီလသမာဓိပညာသိက္ခာတွေအကျင့်များတရားတွေကိုလည်းပဲဆန့်ချီဖြန့်ဖြန့်တိမ်ဆောက်မှုမရှိသေးဘူးတဲ့ဒါကြောင့်မို့သူတော်ကောင်းတွေထမ်းမှာဘုန်းကြီးဆရာတော်ကြီးကလည်းသူတော်ကောင်းအစ်စ်ပါပဲကြားရရနော်ဒီဒါကြောင့် ဒီလိုသူတော်ကောင်းကိုမှီဝဲစိက္ခာရတာကုကွယ်ရတာအကျိုးရှိသလားမရှိဘူးလားဟေးဒါကြောင့်မို့ဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းဆရာတော်ဘုရားကြီးကိုယူစီလေးစားတယ်ဆိုရင်ညံ့လို့တယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းလိုက်နာဖို့ပါပဲဆန့်ရှိတပြားမြကိုကြီးတရားကိုတိတ်ဆောင်ပြီးတော့จิตတဲ့ပုဂ္ဂိုလ်မဟုတ်ဘူးလောကရန်တရားတွေဘလို့ပဲရိတ်ခတ်ရိတ်ခတ် တက်တက်မတ်မတ်သွားတဲ့ပုဂ္ဂိုလ်ပဲဒါကြောင့်မို့ဘုန်းကြီးတို့ကြည်ညိုလို့မဆုံးပါဘူးဒါမဲ့ခုနဘုန်းကြီးစကားပလင်ခံပြောလာတယ်လို့ပါပဲဘုန်းကြီးအနေနဲ့ဆရာတော်ဖျားကြီးကိုကျေးဇူးပြောလို့ဘုန်းကြီးရဲ့ရည်ချင်းမရှိပါဘူးဆရာတော်ဖျားကြီးကဲသူသောပုံပုဂ္ဂိုလ်တွေမှသာလဲဆရာတော်ဖျားကြီးရဲ့ဂုဏ်ကျေးဇူးကိုထုတ်ဖော်ပြောလို့ရှိရင်တင့်တယ်ပါလေဘုန်းကြီးတွေကအပါမွားတွေတော့ဆရာတော်ဖျားကြီးဂုဏ်ကျေးဇူးပြောရတာမတင့်တယ်ပါဘူးဒါမဲ့အခုပြောလာခုနပြောလာတဲ့အတိုင်းပါပဲ တခုတော့ပြောပြရစေဆိုတာခုပြောတဲ့ဂုံကျေစုတခုကိုတော့ဘုန်းကြီးအခွင့်အရေးလို့ပြောသွားတာပါပဲမှတ်မိတယ်နော်နာနုတေယဝသန္တနောသံဃရနကုလာသလာမနံပိမရိယာတံယေသဝတိပိဇဟန္တိနောသာဂရကဘာပြေကပျက်စီးရတဲ့ဖြင့်ကံကိုလွန်ကြကုန်သောပဂတိသမုဒ္ဒရာဒုတိနောသာဂရသမုဒ္ဒရာစေမဟုတ်ကြကုန် ကုလာသာလကပ္ပပြေကပြည့်စည်ရသည်ဖြင့်မလှုပ်ရှားရင်းတခုသော အပိုင်ချားကိုလွန်ကြားကုန်သောပဂတိတောင်တို့သည်နကုလာသာလကုလတောင်အစင်တို့မဟုတ်ကြကုန်ရေအကျင့်သူတော်ကောင်းတို့သည်သံဝတေပိကပ္ပပြည့်ရအခါ၌သောမလဲမရိယာတံကောင်းစွာရှင်ကြီးဟူသောသီလသမာဓိပညာအပိုင်ချားကို မနံပြီးအနှဲငယ်မြားတော်လဲနောဇံအတိမစွန့်ကြကုန် တေယေဝသန္တာထိုသူတော်ကောင်းတို့သည်သာလျှင်သကရာသမုဒ္ဒရာစေတုသည်ဟွန်တိနာနုဖြစ်ကြသည်မဟုတ်ပါလောကုလာဇာလာ ကုလာတောင်တို့သည်ဟွန်တိနာနုဖြစ်ကြသည်မဟုတ်ပါလောဤတိဤသို့ပန္တိတာကြောင့်ကျိုးမြင်သည့်ပညာရှိတို့သည်ဝဒန္တိဟောဖို့ညွှန်ကြားကြလေကုန်တည်း ုန်းကြီးဘာတရားဟောมาတယ်လဲဒါနော်လူတိုင်းသိရလူတိုင်းမသိတော့တရားတော်လေတရားရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားရှင်ကို ပထမဦးဆုံးရှိခိုးကြရအောင်ဘုရားပိသာဘုရားရှိခိုးတာရလားပြောသမားမရှိဘူးရှိခိုးတာတဲ့ပုံမလူသိမရှိဘူးနဲ့တူတယ် မေ့တဲ့ခါကျတော့ဆံပြားတယ်လို့ဖြစ်နေမှာကိုဘုရားရှိခိုးတရားလာလို့မေ့တော့မဖြစ်ဘူးဘုရားရှိခိုးတရားလာဘယ်လိုရှိခိုးတယ်လဲလောက်ကြည့်ရှိခိုးတာပေါ့ဟုတ်လားဟုတ်လားဘယ်လိုရှိခိုးတယ်လဲဘုရားကိုအေးဒီနေ့ဘုန်းကြီးခေါ်မယ်တရားဘုရားကိုရှိခိုးနီးခေါ်မှာဘုန်းကြီးတို့ပြည်သားလူတိုင်းသိ၍လူတိုင်းမသိတော့တရားတော်တဲ့ဘုရားရှိခိုးကြအောင် ဘောဓိမူလေပလင်ခံမိမာရံသသေနာအာဝုဒံကဟိတဝါပါရမေခက်ကံယောဇိနာတိသယုတ်သောသဗ္ဗေဝေရိပံတောနာသောဒိတုဇယံဝရံသယုတ်သောလောကရတိုက်ခရမှာဘယ်သူပဲပြိုင်ပြိုင် အောင်နိုင်စွာပွဲဖွင့်၍ရေရတဲ့သာတိထု၍အောင်ပွဲမှုဖြစ်တော်မူ၏သောယောစီနောအောင်ပွဲသခင်အရှင်တို့သောရှင်တော်မြတ်ဘုရားသည်ဘောဓိမူလေမြေမြဥက္ကိုင်မန္တိုင်သီရိဘောဓိသိမင်းပိခေယင်း၌ပလင်ကမီနဝရကုသွယ်ဖြိုးကျွဲ့ရောက်လျံလောက်ကမလင်းထေ၍နဝိအိစေပန်းဖြင့်သုခတော်မူရာ ယတနာမြူတိန်ဖြစ်တဲ့ညွန်ယုတ်အထောဆုံးမှပြသောပလင်ပွေဌာန၌နိသိန်သောလေးစေစာဖူးခိုင်ကိုခုနိုင်အောင်ခုမြူရည်စုကျအတိတ်ထံဖြင့်စိတ်သာသာစာညင်တော်မူလေရဲ့သာသနာအာဟုတံဝဲရရှိနောက်တောင်ကြီးတွေပေါက်သလိုဘဲကလောအာအာကတိပေါင်းဘဲမြမြတ်သူတွဲသားမြနေစပွဲ ကြည်ကြငြိမ်ညောင်းမသိတဲ့ပေါင်းနေအဆောင်ထက်မြက်လက်နဲ့အစုံဆုံးမိကောင်ယံကိုစွာဟိုနှစ်တကွရှိတရိပ်လာသောမာရံလောကရတခွင်လုံးကိုသိကျိုးကစုပ်ပန်၍ငါလက်ကင်လုံးမျိုးယုံမတဲ့ကျမ်းအပြင်မှပွားထောင်လောင်းမနမိတ်အယုတ်ကောင်ကိုပါရမီခေကံတသိမ့်နေလေးသိင်ကြီးဘဝတိုင်းပြည့်မသွေအောင် အထွေထွေစီကူး၍ဖြီးဖူးခဲ့တဲ့မဟာဝါဒီပါရမီထဲမြဲလဲသုံးတော့စေတံလျက်တော်ကြီးကိုဂဟိတဝါနာယံမူဖို့ပြိန်လာလင်အနိုင်သာခွင်းမြဟုရေတင်စွာဆွဲကြတော်မူပြီသောဇိနာတိခုတ်ထွင်ဖြာပိုင်အလိုရှိတိုင်းပင်အောင်မြင်တော်မူလေပြီသောဇိနောဗောဓိပင်ကျေပလင်ဝေဝဲအသိကျေမှန်ကိုင်ကိုခုတ်ပိုင်ဖြတ်ချွတ်၍စက်တကူဖြစ်တော်မူသောထိုရှင်တော်များဘုရားသည် သဗ္ဗေဝေရီအတွင်းယပြင်းယတဏ္ဍရှိသမျှအနိဋ္ဌအလုံးစုံတို့ကိုပဟံတွာနာကိုရောတကူစွမ်းကိုနှိုး၍ချုပ်ဖြဲ့ပဲလံနေကံတော်မူပြီးသောဩတုမကံဤတရားသဘင်မှာအများပင်လာရောက်၍ဝမ်းမြောက်လှစွာကျမ်းသာတုံလံပိသပုံစင်သူတော်ကောင်းတို့အားဝါရံတွေ့ခဲ့ကြုံခဲ့ရခဲ့ပြီးတောင်းအကောင့်စုထူးချွန်ရအမော်အမြန်ဆုံးဖြစ်သော ဇယံအတွင်းယံအတင်ယံအတန္တာတို့ကိုပြစ္ဆုတ်ပံမှာလဲအောင် နောက်အခါလဲအနိုင်ရဖြစ်လျာဘဝတိုင်းမှာမဟာဇယဆိုတဲ့အောင်ပွဲထုကိုဒေတုပေဒနာတော်မှာမြတ်စွာဘုရားဒေတုဒုက္ခကင်ဝေယံဘိမဆိုင်အခေါင်ခန့်၍ချမ်းသာတိုင်းအရာတူရအောင် အထုသဖြင့်ပေဒနာတော်မူပါစေတည်း ဒါဘုရားရှိခိုးတာပါပဲဘုရားရှင်ဂုံကြီးစုကိုထုတ်ပေါ်ပြီးရှိခိုးတာပါပဲဘုရားရှင်ဘယ်နေရာမှာတရင်သုံးနေတယ်လဲကိုဒီကထာအရဘောဓိပင်ခြေရင်းမှာတရင်သုံးပြီးတော့နေတယ်အဲ့ဒါကိုဘုရားရှင်ဂုံတော်ကြည်ကြည်ပေါ့မိမိညံမိသလောက်ဘုရားရှင်ဂုံတော်တွေကိုကြည်ပြီးတော့ရှိခိုးထားရမယ်ဒါကြောင့်မို့လူတိုင်းသိရလူတိုင်းမသိတော့တရားတော်ဆိုတာဟာဘုရားရှင်ရဲ့ဂုံတော်ကြီးစုတော်ကိုဟောမယ် ဖယားရှိရဂုံတော်ကြီးစုတော်တွေအနန္တမရည်တွက်နိုင်ဘူးအမှန်တန်များတယ်ဒါမှလည်းပဲလူနတ်ဓမ္မတွေအထင်ရှားဆုံးသိတဲ့ဂုံတော်ကြတော့၉ပါးရှိတယ်ဒါကြောင့်ဘုရားဂုံတော်ဘယ်နှပါးရှိလဲဘုန်းတော်ပိဿဘုရားဂုံတော်၉ပါးရတာမဟုတ်လားရောစုခိုင်းရင်ဆိုရဲပါမလားတော်လေးကြည်တဲ့ပုံပဲပေါ့နော်ဘုရားဂုံတော်၉ပါး ဘုရားကုံတာကိုးပါးရတဘုံချင်းတခုဂုံတာတစ်ခုချင်းတစ်ခုရင်ဒီဘက်ကိုရှင်းလင်းပြပါလို့ဆိုရင်တော့ရှင်းလင်းနိုင်ပါမလားရှင်းနိုင်တယ်ဟာတော်သားပဲရှင်းနိုင်ရင်တော့ပြဘုန်းကြီးကဒီယောဂီခံမှာပဲပြန်နည်းဟိုလူလူနေထင်ပါရဲ့ဒါကြောင့်လည်းပဲဘုန်းကြီးဟောခင်တဲ့ဂုံတော်ကိုတော့ဘုန်းကြီးဟောသွားမှာပေါ့ယောဂီတော့ဘုန်းကြီးမိမှာမဟုတ်ပါဘူးခုသူဒီပုံနဲ့ဆိုရင်ဘုန်းကြီးသူ့မိမှာမဟုတ်ဘူးဒါကြောင့်လည်း ဘုန်းကြီးတို့ဟောတော့မှာပေါ့နော်ဘုရားကိုယ်တော်ဘုရားကိုယ်တော်မတစ်ပါးရှိတယ်ဘုရားကိုယ်တော်အများကြီးပဲဒါမှလည်းပဲလူနဲ့မြမတ attva တွေလောကမှာထင်ရှားတာကဒီကုံတော်၉ပါးကထင်ရှားတယ်အရဟံသမ္မာသမ္ဗုဒ္ဓဝိသသနာသမ္ပန္နသုကတလောကဝိတုလုတ္တရောပရိသဓမ္မသရာတိသတ္ထတဝမုသနာဘုဒ္ဓဘဂဝါဘယ်နှပါးရှိလဲ၉ပါးရှိတယ်တဲ့ သောဘဂဝါထိုသူလိုထောထားရှင်တော်မြတ်ဘုရားသည်တိတိပိခသိများစွာကိလေသာတို့မှဝိကွာတော်မူတဤသို့သောကိုယ်သကကြောင့်လီအရဟံအရဟံဟုအာခိယမကုံမြမဘုံတိုင်အောင် ပြန့်နှံကြော်ကြားတော်မူပါပြီတည်းမြတ်စွာဘုရားကြီးအရဟံဂုံတော်ကြီးဟာဟိုမြမဘုံတိုင်အောင် ကြော်ကြားတယ်တဲ့ခုတရားနာနေကြပရိသတ်တွေ ပန်းဝန်းကျင်မှာတရားလာနာနေရနတ်ပြည်ပြန်မှာလည်းမရှိပဲဘူးလားမြင်ကြရလားဟိုမမြင်ပဲမျက်စိမှမရှိပဲကိုပဲမြင်ကြပါလိမ့်မလဲကိုဘုန်းကြီးပြင်ပေါင်းမှာတရားခေါ်နေတာမမြင်ဘူးလားဟိုဘုန်းကြီးတော့မြင်သားပဲနတ်ပြည်မှာတွေကိုကြတော့ဘာဖြစ်လို့လဲအော်မမြင်ဘူးเนาะသူကသမာဓိရှိမှမြင်နိုင်ပါဘူးเนาะ နန္ဒီပြမတွေဆိုတာရှိတယ်တရားဟောရင်ဟောတိုင်းဟောတိုင်းမှာနန္ဒီပြမတွေတရားလာမှရတယ်ဘလောက်ကြည့်များလို့ဆိုရှင်အဖျားတဒုလောက်ရှိတဲ့နေရာဓမ္မပဲနာနှစ်ဦးသုံးဦးဟာဖန်ဆင်းပြီးတော့တရားနာရတယ်တဲ့တရားနာတရားဟောနေတဲ့သံဃာတော်ရှင်မြတ်မြတ်တန်မျက်နှာမူပြီးတော့လက်အုပ်ချပြီးတော့တရားနာနေကြတဲ့နတ်ပြမတွေလောက်ကြည့်များတယ်အတထောက်နေရာလေးလောက်ဓမ္မပဲ နတ်ပြည်မှာနှစ်ဦးသုံးဦးစုပေါင်းပြီးတော့ဖန်ဆင်းပြီးတော့တရားနာကြကြတဲ့ဘုန်းတော်ပြည်သားဒီလိုဆိုတော့တရားနာတဲ့ပြည်သားထဲမှာလူတွေနတ်တွေနဲ့လူတွေနဲ့နတ်တွေနဲ့ဘယ်သူကပုံများလိမ့်မလဲကဲတဲ့ဘုန်းကြီးကနတ်ကိုပဲဟောမယ်လူတွေမဟုတ်ဘူးနော်နတ်တွေပဲဟောမယ်ပေါ့လူပြည်သားနည်းနည်းလေးရှိတာဟုတ်မြတ်စွာဘုရားရှင်အာရဟံဂုံတော်ဘာရောက်အာရဟံဂုံတော်ရသလဲ1500ကိလေသာတို့မှဝိကွာတော်မူသည်ကိလေသာကိုပယ်တဲ့နေရာမှာ မြတ်စွာဘုရားရှင်လည်းကိလေသာကိုပယ်တယ်ယဟန္တာတွေလည်းကိလေသာကိုပယ်တယ်ယဟန္တာတွေကြတော့ဝါသနာကြံတယ်တဲ့ဘုရားရှင်များကြတော့ဝါသနာနှစ်တကွာကိလေသာကိုပယ်တော်မူသည်တဲ့အရဟံဂုဏ်တော်ဆိုတာအကျဉ်းချုပ်အပြင်နှလုံးသွင်းစရာရှိတယ်ဆိုရှင်အရဟံ1500ကိလေသာတို့ဝိကွာတော်မူသောမြတ်စွာဘုရားအရဟံပူဇော်တကုခန္ဓာမူထပ်ပြီးသောမြတ်စွာဘုရားအရဟံစိတ်ကိုယ်ရာရာနဲ့အာကုကိုပြုတော်မူသောမြတ်စွာဘုရားဒီဂုဏ် သုံးခုလုံးနဲ့အရဟံဂုံတော်ကိုအာရုံပြုရင်ကိစ္စပြီးတယ်ဘုလိုပြီးသားဘလို့အာရုံပြုမလဲအရဟံဂုံတော်ကိုအရဟံ1500ကိလေသာတို့မှဝိကောတော်မူသောမြတ်စွာဘုရားနောက်ပြီးတော့အရဟံပူဇော်သူကိုခန္ဓာမုထိုက်တော်ရောမြတ်စွာဘုရားနောက်ပြီးတော့အရဟံစိတ်ကွာရတဲ့အကုသိုလ်ပြုတော်မူသောမြတ်စွာဘုရားဘုန်းကြီးဘာဖြစ်လို့ဒီမြတ်ကုံတော်ဟောရတယ်လဲဆိုရှင် မြတ်စွာဘုရားရှင်လက်ထက်တုန်းကအာနာထပိတ္တိကြီးရဲ့ညီအရေးဖြစ်တဲ့ရှင်ကုဘူတိကရဟန္တာကြီးရှိတယ်။အာနာထပိတ္တိကြီးရဲ့ညီအရင်ရှင်သုဘူတိဆိုတဲ့ရဟန္တာကြီးတစ်ပါးရှိတယ်။ရှင်သုဘူတိရဲ့ထေရအပဒံသုဘူတိသုတ်တံမှာဟောထားတဲ့ဒီဂုံတော်ကိုဘုန်းကြီးကဖွင့်ဆိုပြီးတော့အမြတ်တိတာကိုပဲလည်းအဆန်းတကြတော့မဟုတ်ပါဘူး။ဘုန်းကြီးသိသလိုသိစေချင်လို့ဒီဂုံတော်ဟောတာပါပဲ။ ဒီဖျားကုံတော်ဗုဒ္ဓံတို့ဒီဘဝနာကိုပွားများတဲ့ပုဂ္ဂိုလ်တွေမှာဘလို့အကျိုးတရားတွေရသလဲလို့ဆိုရင်ဘုလိုပြသဘာဝေဟိဗုဒ္ဓံတို့တိဘဝနာနာမနုဿရံဣမသတိဘဝယိတောပုရိသတိမနတံဘဝဘဝိသံတာရံတောမဟာဘောဂံလဘမဟံဘောဂေမေဥနတနာတိဗုဒ္ဓံတို့တိယဖလံရှင်သုပ္ပတိယဥဒ္ဒကျူတော်မူတဲ့ ဘာဝိဗုဒ္ဓံတုတတိဘဝနန္ဒမုတ္တရံဘဝနာနာမုတ္တရံဘဝနာထဲမှာအမြတ်ဆုံးဖြစ်တဲ့ဘဝနာသည်ဗုဒ္ဓံတုတတိဘဝနာပဲဖျားကုံတော်ကိုအာရုံပြုတဲ့ဘဝနာထက်မြတ်သောဘဝနာတရားမရှိဘူးတဲ့ဘာဝေဟိဗုဒ္ဓနုတတိဘဝနာနာမုတ္တရံဘဝနာနံဘဝနာတို့တွေအနုတ္တရအများဆုံးဖြစ်သောဘဝဟိဗုဒ္ဓနုတတိဗုဒ္ဓနုတိဘဝနာကိုပွားများကြလေ ဘဝနာထဲမှာအများဆုံးဖြစ်တဲ့ဘဝနာဘယ်ဘဝနာလဲဗုဒ္ဓ ानु တိတိဘဝနာဘုရားကိုရှိခိုးတဲ့ဘဝနာဘုရားကိုပွားများတဲ့ဘဝနာဣမံသိတိဘဝရည်တော်ပုရိသတိမနတံအကျိုးပြထားတဲ့ဒီဗုဒ္ဓ ानु တိဘဝနာပွားများတဲ့ပုဂ္ဂိုလ်ပုရိသတိမနတံဘုရားကုံတော်ပွားများတဲ့ပုဂ္ဂိုလ်စိတ်ဆန္ဒအလိုတိုင်းပြည့်စုံပါလိမ့်မယ်ဘာကိုလူရှိတယ်လဲလူရှိတဲ့ဆန္ဒတွေပြည့်စုံပါလိမ့်မယ်ဘုရားပိဿ ဗုဒ္ဓနုတိဘဝနာကိုပွားများတဲ့ပုဂ္ဂိုလ်ကမိမိဆန္ဒရှိတဲ့လောကီလောကုတ္တရာနှစ်ဖြာသောအကျိုးတရားတွေကိုလူရှိသလိုပြည့်စုံလာပါလိမ့်မယ်ဒီဆိုတော့ပွားသေးသလားမပွားသေးဘူးလားကိုဖုံးတဲ့ကျမ်းနာပိသတွေဘာတွေအလိုရှိသလဲဆိုတာကိုယ့်ကိုရှိကြတယ်မဟုတ်လားအဲ့ဒီမိမိလိုရှိတဲ့အကျိုးတရားအလုံးပြည့်စုံအောင်ဆိုရင်ဘာလို့ရပါလိမ့်မလဲဗုဒ္ဓနိတိဘဝနာကိုပွားပါလိမ့်မကောင်းဘူးလား အေးခုနကတော့ယောဂီပြောသွားတယ်သူပြီးပါတယ်တဲ့ဒါသူပြီးပြီးဖြစ်မှာပါပဲနော်ဒါလည်းသူကပြီးပြီးပုဂ္ဂိယထားဖို့နေရတယ်ဘဝဘဝိသံတရံတော်မှာဘောကလဘမဟံတဲ့သူဘဝသံတရားမှာကျင်လည်လာတဲ့အခါမှာစိစိဥစ္စယတနာဒီအမတန်ချမ်းသာတယ်တဲ့ဒီဗုဒ္ဓနဲ့ဒီဘဝနာကြောင့်ဘောဂာမေဥနတနာတိဗုဒ္ဓနုရတိယဖလံစိတ္တဥစ္စယတနာတို့ဟာရောသွားတာမရှိဘူးလေတိုးစားရင်တိုးပွားလာတယ် ဖြစ်လျက်ပေါ်သံသရာမာတိဗုဒ္ဓံတို့ဒီဘဝနာသူပွားများလာတဲ့ကုသိုလ်ကံရောက်စိစေဥစ္စာယတနာအမတန်ကျွယ်ဝချမ်းသာတဲ့အမျိုးတွေမှာသာဖြစ်တယ်စိစေဥစ္စာယတနာတွေကလည်းပဲရုပ်သွားတာမဖြစ်ဘူးတဲ့အမြဲတမ်းတိုးပွားမြဲတိုးပွားနေတယ်တဲ့အဲ့ဒါဘာအကျိုးလဲဗုဒ္ဓနုတတိယဖလံဗုဒ္ဓနုတိဘဝနာအကျိုးစီးပွားပါပဲအကျိုးတရားပါပဲဒါလို့ဆိုတော့ဘုန်းကြီးပြဿအကျိုးတရားလူလားသလားမလူလားဘူးလား ကိုလူရှိတဲ့အာလုံးသောစုအရာမှန်တယ်များအာလုံးပြည့်စုံခြင်းနဲ့ပြည့်စုံခြင်းနဲ့ဆိုရင်ဘာလို့မလဲအေးဘုရားနည်းပွားဘုရားကုံတော်ကိုဝါနဲ့ကိုပွားနဲ့တော့တဘာနိုင်ရင်တဘာကိုသာပွားနှစ်ပါးနိုင်ရင်နှစ်ပါးကိုသာပွားဒီလိုဆိုလိုတယ်နော်အာလုံးပွားနိုင်တော့ဖြစ်အကောင်းဆုံးပါပဲဘုန်းကြီးမနေ့တကြိမ်ပွားတယ်ညတကြိမ်ပွားတယ်မရေမတွက်နိုင်လောက်အောင်ပွားတယ်ဘယ်နှကြိမ်လောက်ပွားပြီဆိုတာမတွက်နိုင်ဘူးနောက်မှပဲ အဲရပ်နားလိုက်တယ်အဲဘုန်းကြီးအမြဲတမ်းဘုဒ္ဓနီဘောနာပွားတာပါပဲဒါကြောင့်အရှင်သုပတိမထေရဟန္တာကြီးကသူဟာဗုဒ္ဓနဲ့ဒီဘဝနာကိုသူပွားများလာတဲ့အတွက်ကြောင့်မို့တန်တရားမှာကျင်လည်လာရတဲ့ဘဝမှာမြတ်ပါတိတ္တဥစ္စယတနာတိအမတန်ချမ်းသာတယ်ရောသွားတာမရှိပေဘူးတိုးမြဲတဲ့တိုးပွားပြီးတော့လာတယ်တဲ့မိမိရဲ့စိတ်ဆန္ဒရှိတဲ့အလုဆန္ဒအားလုံးပြည့်စုံပါတယ်ဒါကြောင့်သင်တို့လည်းပဲငါတို့လို့ အကျိုးပွားများလိုတယ်ဆိုရင်အကျိုးလိုချင်တယ်ဆိုရှင်ဗုဒ္ဓံနုတိဘဝနာကိုပွားလေတို့ဒီလိုဆိုလိုပါတယ်ဘုရားပိသတားလဲနော်တားလဲတယ်မဟုတ်လားဘုရားပိသအလိုရှိတဲ့ကျိုးအားလုံးရခြင်းဘာလို့မလဲဘုရားနိပွားပါတဲ့အရဟံကိုပွားမယ်အရဟံဘယ်လိုပွားမလဲပူဇော်သူ့ကိုခံတော်မူထိုင်ပြီးသောမြတ်စွာဘုရား 1500ကိလေသာတို့မှဝိကွာတော်မူသောမြတ်စွာဘုရားစိတ်ွယ်ရနဲ့အကုသိုလ်ပြုတော်မူသောမြတ်စွာဘုရားသူတို့ရောင်းနေရစိတ်ထဲကနေမှန်းပြီးတော့ကိုယ်အိမ်မှာရှိတဲ့မြတ်စွာဘုရားရဲ့ဂုဏ်တွေတခုမျက်စိတွေခတ်တန်းပြီးတော့ကြည့်ပြီးတော့ပွားကြည့်မြတ်စွာဘုရားမျက်နှာတော်ကြည့်ပြီးတော့ပွားတဲ့ခါကျတော့ဘုရားတဆူတဆူဖြစ်လာတယ်သေပြကြမျက်နှာတော်ကြည့်ပြီးတော့ပွားရင်ဘုရားတဆူကနေပြီးတော့တဆူဖြစ်လာတယ် နှစ်စောနဲ့သုံးစုဖြစ်လာတဲ့သုံးစုဖြောက်ပွားနိုင်ရင်ဆိုတော့တော်တော်သမာဓိကောင်းသွားပြီညာဘက်ကတစုပွားလာတဲ့ဘယ်ဘက်ကတစုပွားလာတဲ့တချို့ပုဂ္ဂိုလ်ချင်းရောင်ကြီးတော်ထွက်ပြီးတော့ဖြစ်သွားတယ်အဲ့ဒါပွားရတယ်အဲ့ဒါပွားနိုင်ရင်တော့ဖြစ်အကောင်းဆုံးပဲဘုရားပိသမျက်နာတော်ကြည့်ပြီးတော့ပွားရတယ်ဘုရားလည်းအမတန်သဗ္ဗမေဆေးရလည်းအမတန်ကြည်လိမ့်မယ်ဆိုရှင်ပွားရင်ပွားရင်ပွားရင်လည်းအခါတည်းဘုရားတစုနဲ့တစုနှစ်စုနဲ့သုံးစုသုံးစုလောက် ပေါ်လာဆိုရင်တော့သမာဓိတရားအလွန်အားကောင်းသွားပါပြီ။ဒါကြောင့်မို့အရဟံဂုတ္တောဘဏီကွာမလဲ။အရဟံပူဇော်သူခန္ဓာမူထမ်းမိသောမြတ်စွာဘုရားအရဟံ1500ကိလေသာတုံးမဝိကွာတော်မူပြီးသောမြတ်စွာဘုရားအရဟံစိတ်ကွာရနဲ့အကုသိုလ်ပြုတော်မမူသောမြတ်စွာဘုရားဒီဘွားမယ်နော်။ကဲဆောင်းမလေးဆိုကြအောင်။လုံးစုံမြတ်စွာ ကိလေသာတို့မှဝိကွာတော်မူတတ်ဂုံတော်မြတ်အရဟံဟုခေါ်လုံးစုံမြတ်စွာကိလေသာတို့မှဝိကွာတော်မူတတ်ဂုံတော်မြတ် အရဟံဟုခေါ်ဆိုကြည့်နှစ်ခေါက်နောက်တစ်ခေါက်လုံဆုံးများစွာကိလေသာတို့မှဝိကွာတော်မူတာဂုံတော်မြတ် အရဟံဟုခေါ်သမောရိကင်းကြီးလေးပါပဲကာယံလည်းနည်းနည်းပါတယ်ဒါလေးစီထားတယ်လွယ်အောင်ဆိုပြီးတော့မှတ်မိတယ်မလားနော်အရဟံကုန်တော်ပြီးတော့ဘာကုန်တော်လာမလဲကိလေသာ10ပါးသိတယ်မလားအရဟံကုန်တော်ကိလေသာလောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စဌိနဥဒိစ္စအရိကနောတပါကိလေသာဘယ်နှပါးရှိတယ်10ပါးအဲ့ဒီကိလေသာ10ပါးကိုပယ်လိုက်ရင် ကျန်တဲ့ကိလေသာအားလုံးလည်းပဲပုံသွားတာပါပဲခုနပြည်သားနော်အဲကြောင့်မို့ကိလေသာလည်းကုံအောင်ကုသိုလ်လည်းရအောင်အကျိုးလည်းမြအောင်ဆိုရင်တော့ဖြင့်ဘုဒ္ဓံနိတိဘဝနာပွားရနောက်သမ္မာသမ္ဗုဒ္ဓဂုံတော်သောဘဂဝါထိုသူလိုထောတရှင်တော်များဘုရားသည်ဤတိပိမဖောက်မပြန်တရားဘုံညာဖြင့်ငါတန်ညီယဓမ္မလုံးစုံတရားပုံကုန်အကောအစဉ်အသိမြင်တော်မူတဤသို့သောကိုယ်သကကြောက်လီသမ္မာသမ္ဗုဒ္ဓ သမ္မာသမ္ဗုဒ္ဓဟုချီးမွမ်းရမကုန်မြမဗုဒ္ဓအောင် ပြန်၌ကြော်ကြော်ကြတော်မူပါပေသတည်းသမ္မာသမ္ဗုဒ္ဓအကုန်တော်မြေရတံပြန်၅ပါးကိုသိတော်မူတဲ့မြတ်စွာဘုရားတဲ့။ဘာကြသိသလဲ။မြေရတံပြန်၅ပါးသိတော်မူတဲ့မြတ်စွာဘုရား။မြေရတံပြန်၅ပါးဘုန်းတော်ပြည်သာသိပါရဲ့နော်။သိပါတယ်။မြေရတံပြန်၅ပါးဆိုတာသိသိသိထက်သောတရား သင်္ခါရဝိကာရလက္ခဏာနိဗ္ဗာန်ပညာတပါးရှိတယ်အဲ့ဒီတရား၅ပါးကိုမြတ်စွာဘုရားသိတော်မူတယ်သင်္ခါရဝိကာရလက္ခဏာနိဗ္ဗာန်ပညာဒီသမသမုဒ္ဒဂုံတော်ကိုအာယုပြုတဲ့ပုဂ္ဂိုလ်ဆိုရင်တော့တော်တော်လေးကျွမ်းကျင်မှအာယုပြုနိုင်တယ်ပရိယတ္တိစာပေတော်လေးပြီးမှပြုလို့ရတယ်။တာမန်ဆိုရင်တာမန်မပြုရတယ်။သင်္ခါရတရားဆိုတာ စိတ်ဆိုတဲ့စိတ်နံတရားတွေကိုသင်္ခါရတရားလို့ခေါ်တယ်ဒီမှာသင်္ခါရညေနံပထမညေနံတရားထဲမှာပါဝင်တယ်စိတ်ဆိုတဲ့စိတ်နိဗ္ဗာန်စိတ်ဆိုတဲ့စိတ်နံတရားနဲ့နိဗ္ဗာန်နဲ့78ပါးအဲ့ဒါကိုသင်္ခါရတရားလို့ခေါ်တယ်စိတ်ဆိုတဲ့စိတ်ဆိုတဲ့တရားတွေဟာသင်္ခါရတရားတွေပြုပြင်နေရတဲ့တရားတွေပဲမဟုတ်ဘူးလားအခုတရားနာတဲ့ပုဂ္ဂိုလ်တန်တာမှာစိတ်တွေမဖြစ်ပေဘူးလားစိတ်ဖြစ်ရင်စိတ်တွေဆိုတာလည်းဖြစ်တာပါပဲအဲ့တော့စိတ်ရဲ့စိတ်တွေရဲ့နံတရားနဲ့နိဗ္ဗာန်နာယုတ်78ပါး ယုတ်28ပါးထဲမှာဒီသင်္ခါရတရားထဲမှာ18ပါးပါတယ်ယုတ်ထဲကအဲ့ဒါသင်္ခါရတရားညီရတရားထဲမှာပါတယ်အဲ့ဒီနိဗ္ဗာန်တော်18ပါးဆိုတာမဟာဘုတ်၄ပါးမဟာဘုတ်၅ပါးရှိရတယ်ပထဝီအာဘောဒေဇောဝါယောမဟာဘုတ်၄ပါးပါသရယုတ်၅ပါးသက္ခုသောတာဂာဏဇီဝကာယ၅ပါးဘောဇရာယုတ်ကရူပသတ္တဂန္ဓရတ္တက၄ပါးအဋ္ဌိဘဝပုပ္ပဝဘဝယုတ်က၂ပါး ဟာရယယုဂတစ်ပတ်ဇီဝတယုဂတစ်ပတ်အာဟာရယုဂတစ်ပတ်ပေါင်း18ပါးအဲ့ဒီယုတ်တရားကိုနိဗ္ဗာန်နဲ့18ပါးခေါ်တယ်သိစေသိနံတရားနဲ့နိဗ္ဗာန်နဲ့18ပါးအဲ့ဒီသင်္ခါရတရားတို့လက်ဆောင်ပြည့်ညာတော်ထဲမှာအာလို့ထင်ဖို့ထင်ပေါ်တော်မူတယ်လက္ခဏာရတပိစုပဋ္ဌံပဋ္ဌံဆိုတဲ့ဒီသင်္ခါရတရားတွေရဲ့တရားသဘောတရားအမှန်အကုန်လုံးကိုစိတ်စိတ်ငန်းကအကုန်သိတယ်သူမသိတာတစ်ခုမှမရှိဘူးတဲ့ဒီသင်္ခါရတရားတွေကိုသိတယ် အဲ့တော့သင်္ခါရညတ္တတရားလို့ခေါ်တယ်ဘုလိုပိဿနိဗ္ဗာန်နောက်တဲ့18ပါးရေခိုင်းရင်ခုနကတော့ယောဂီပြောသွားတာပဲရေခိုင်းရင်ရေဟုတ်တာဟုတ်မလွယ်ဘူးနော်မလွယ်ပါဘူးစိတ်စိတ်နာတဲ့သင်္ခါရတရားစိတ်စိတ်နာတရားတည်းရဲ့နောက်ပြီးတော့နိဗ္ဗာန်တဲ့18ပါးတရားအဲ့ဒါတရားကိုဘာလို့ခေါ်တယ်လဲသင်္ခါရတရားတဲ့အဲ့ဒီသင်္ခါရတစ်ခုခုအာရုံပြုဖို့တော့မလွယ်ဘူးဝိကာရတဲ့ ဝိကာရဆိုတာက၅ပါးရှိတယ်လဟုတံမုဒုတံကမညတကာယဝိညာဝစီဝိညာလဟုတယုံမုဒုတယုံကမညတယုံကာယဝိညာယုဝစီဝိညာယုအဲ့ဒီ၅ပါးကိုဝိကာရယု၅ပါးလို့ခေါ်တယ်လဟုတမုဒုတကမညတဆိုတာဟာခန္ဓာကိုယ်ကြံမာနေတဲ့အခါအာဟာရမျှတနေတဲ့အခါရာသီဥတုသာယာနေတဲ့အခါမှာခန္ဓာကိုယ်ပေါ့ပေါ့ပါပါလန်းလန်းဆန်းဆန်းမရှိပေဘူးလား အဲ့ဒီခါမျိုးမှာပေါ်ပေါ်ပါပါလန်းလန်းဆန်းဖြစ်နေတဲ့ခါမျိုးကိုလဟုတယုတ်လို့ခေါ်တယ်။ပါရမယုတ်အစစ်မဟုတ်ဘူး။နုနုညံ့ညံ့သေသေမွေးမွေးဖြစ်နေတာကိုမုဒုတယုတ်လို့ခေါ်တယ်။မပြင်းမကြီးပဲနဲ့တက်တက်ကြွကြွဖြစ်နေတာခါကိုကာမညတာယုတ်လို့ခေါ်တယ်။ကိုယ်အမူအရာကိုကာယဝိညာဉ်ယုတ်ခေါ်တယ်။နှုတ်မူရာကိုဝစီဝိညာဉ်ယုတ်ခေါ်တယ်။အဲ့ဒီလဟုတမုဒုတကာမညတာကာယဝိညာဉ်ဝစီညာဆိုတာ၅ပါးဝိကာရယုတ်၅ပါးခေါ်တယ်။ အဲ့ဒီဝိကာရယောသဘောတရားတွေကိုလည်းပဲသဘောမှန်ကိုသိတယ်လက္ခဏာရသပိစုပဒံပဒထံနေနဲ့မြတ်စွာဘုရားအာလို့သိတယ်မသိတာတခုမှမရှိဘူးတဲ့ဘုန်းကြီးတို့ကိုတရားဟောလို့သာကြားရတယ်နော်ဒီသမ္မာသမ္ဗုဒ္ဓဂုတ်တော်ပွားမြောက်ဖို့ဆိုတော့လွယ်ပါမလားမလွယ်ဘူးမလွယ်လို့ဘုန်းကြီးပွားတဲ့အတိုင်းပွားပါစေလို့ဘုန်းကြီးကဟောတာတပတ်တပတ်ပွားဖို့သတော်ကြံပွားရတယ်လက္ခဏာယု၄ပါးတဲ့ ဥပစယတန္တတိသရတာနိစ္စတာ၄ပါးကိုလက်ခံတဲ့၄ပါးခေါ်တယ်။ဥပစယတန္တတိဆိုတာယုတ်တရားတွေပြိဿန္တိစကနေပြီးစဖြစ်လာတဲ့ဥပခဏကိုဥပစယတန္တတိခေါ်တယ်။သရတာဆိုတာဟာခဏရေရောတဲ့ဖြူခေါ်တယ်။နေတနေတတာဆိုတာဘင်းခေါ်တယ်။ဥပဖြီဘင်းဖြစ်ပုံနေတဲ့ယုတ်တရားတွေရဲ့အစုအဝေးတရားတွေဟာဥပစယသာသာတွေခေါ်တဲ့အစဖြစ်ပြီးတော့လာတာတွေခဏလေးရစ်တာတွေခဏပြဲသွားတာတွေ အဲ့ဒီဥပစ္စယသန္တာတိသရတ္တနိစ္စတာခေါ်တဲ့လက္ခဏာ၄ပါးကိုလည်းပဲမြတ်စွာဘုရားဉာဏ်တော်မအားလို့သိတော်မူတယ်။ဘုတို့ကျူဖို့လွယ်ပါမလား။မလွယ်ဘူးလားသေယုတ်ပြားကြီးပြောနေရတာနော်။အဲ့ဒါလက္ခဏာ၄ပါးလို့ခေါ်တယ်။သင်္ခါရဝိကရလက္ခဏာဘယ်နှပါးရှိသွားပြီလဲ။၄ပါး။ပြဉ္ညာကလွယ်တယ်။လူနဲ့မြမကျွဲနွားတရိษံတောတောင်ပင်လဲရေသမုဒ္ဒရာစတဲ့ဓာတ်တွေကိုပြဉ္ညာလို့ခေါ်တယ်။ အဲ့ဒီပြဉ္ညာရဲ့သဘောတရားအကုန်လုံးကိုလည်းပဲမြတ်စွာဘုရားရှင်ကပြီးတော်မူတယ်ခုတရားနာနေကြပုဂ္ဂိုလ်တွေကိုခင်ချင်းကိုစိတ်ကိုမှကိုပြီးနေပြီးနေရလားခရင်တယ်နော်သိခရင်တယ်သူတပတ်စုဒီခုဆိုတာတော့ပြလွယ်ပါမလားမလွယ်ဘူးတဲ့ယုံနာဓမ္မသင်္ခါရတရားတွေစုပေါင်းထားတဲ့လူနတ်မြမမသိမရှိပဲဘူးလားဒါတွေကပညာလံပရမလံလို့မေးရင်ပညာပဲ ပင်လယ်တောတာသမုဒ္ဒရာရည်မြည်ဆိုတာဗါလဲပညာတရားတွေပဲဒါပေမဲ့ပရမတ္ထတရားအဲ့တဲမှာမရှိဘူးလားရှိတယ်တဲ့အဲ့ဒါညညမမြတ်စွာဘုရားရှင်ကဒီပညာတရားတွေကိုလည်းပဲအားလုံးသိတယ်ဘုန်းတို့ပြေသာတော့ဘုန်းကြီးတို့တို့ကြတော့ကိုကြက်ထမှန်ထားတဲ့ပညာလောကနဲ့မှတ်မိမယ်မို့လားမကြက်မှန်းနိုင်တဲ့ပညာတရားတွေမှတ်မိပါမလားဒါမဲ့မြတ်စွာဘုရားရှင်အားလုံးသိတယ်ပညာတရားမှတ်တယ်များတခုမကြံအားလုံးသိတော်မူသည်တဲ့နောက်ဆုံးနိဗ္ဗာန် ဒီလောကီယုံနာတရားတွေပညာတရားတွေမှတပါညိအိတ်တဲ့ဓာတ်တမျိုးကိုနိဗ္ဗာန်ခေါ်တယ်အဲ့ဒီနိဗ္ဗာန်ဓာတ်ကိုလည်းပဲမြတ်စွာဘုရားရှင်ကိုရမြတ်ကြီးကသိတော်မူလေအဲ့ဒါကိုညက်တံပြန်၅ပါးခေါ်တယ်သင်္ခါရဝိကာရလက္ခဏာနိဗ္ဗာန်ပညာဘယ်နှပါးရှိတယ်လဲအဲ့ဒီ၅ပါးထဲမှာအလွန်ထူးခြားတာကစိတ်တတသိတ်ရုပ်ရုပ်၁၈ပါးတည်းမှာရုပ်တစ်ပါးကြံနေတယ် အဲ့ဒီသင်္ခါရတိညက်တံတရား၅ပါးထဲမှာသိတဲ့နေရာမှာစိတ်စရိတ်စိတ်နာတရားနဲ့ယုတ်28ပါးထဲမှာယုတ်29ပါးသာပါတယ်ခုခေါ်တဲ့နေရာမှာနိဗ္ဗာန်ရောက်က38ပါးဝိကာရယောဂ5ပါး16နဲ့9နဲ့ပါရင်နောက်ပြီးတော့လက္ခဏာယောဂ4ပါးနှစ်ပါးကြတယ်တစ်ပါးကြံနေတယ် အဲ့ဒါကအာကာသဓာတ်လို့ခေါ်တယ်အာကာသဓာတ်ဆိုတာရုပ်နှစ်ခုကလနှစ်ခုကိုစုပေါင်းနေတဲ့ခါကျမှယကံသဘောတရားအာကာသဓာတ်လို့ခေါ်တယ်အာကာသဓာတ်ရုပ်ကကျန်နေတဲ့သူကပညာထောက်ကိုထရရတယ်ပရမန်အစဉ်ရုပ်မဟုတ်တဲ့အတွက်ကြောင့်မို့ပညာတရားထက်မှထရရတယ်ရုပ်ထက်မှသွားထက်လို့မရဘူးပေါင်းတဲ့အခါကျရောယုန်စက်ပါဠိဘာပြောသွားတယ်လဲအာလုံးစုံသွားတယ်ဘာကြံနေတယ်လဲအာကာသဓာတ်အာကာသဓာတ်ဆိုတာယုတ်ကလနှစ်ခုကိုတွဲဆုံလိုက်တဲ့အခါမှာ ရခဏီနဲ့ပေါ်လာသောသဘောတရားကိုဘာလို့ခေါ်တယ်အာကာသတအာကာသတဟာပြဉ္ညာရုပ်ဖြစ်တဲ့အတွက်ကြောင့်မို့ပြဉ္ညာထက်မှထက်ပေါင်းလိုက်ရင်ဒီလို28ပါအလုံးကုန်သွားတယ်မမေ့တယ်မလားသေချာနားထောင်နော်ပြင်းတော့ပြင်းစရာကြီးပါပဲမပြင်းဘူးလားဩကိုဘုန်းကြီးဟောတဲ့တရားကိုသိတဲ့စိုက်ပြီးတော့တရားနာမယ်ဆိုရင်ဗုဒ္ဓနုတိဘောနာမဖြစ်ပေဘူးလားဘုန်းကြီးကတော့တော်တော်ဖြစ်နေတာပါပဲ တတော်ကိုဖြစ်နေတာပါပဲကိုကကိုယ်တိုင်နဲ့ပွားများနေတဲ့တရားကိုဒါကြောင့်မို့ဖြစ်စေခြင်းလို့ခေါ်တာပါပဲဒါတော့သမ္မာသမ္ဗုဒ္ဓဂုဏ်တော်ဆိုတာဟာသင်္ခါရဝိကရလက္ခဏာနိဗ္ဗာန်ပညာခေါ်တဲ့ညတတရား၅ပါးတို့ကိုဆရာမရှိဘဲနဲ့မိမိအလိုလိုသိတော်မူတဲ့ဂုဏ်တော်ကိုဘာလို့ခေါ်သလဲသမ္မာသမ္ဗုဒ္ဓဂုဏ်တော်တဲ့ဒါကြောင့်မို့သောဘဂဝါထိုသူလိုထိုတာရှင်တော်မြတ်ဘုရားဒီဣတိပိပဖောင်းမဘုရားဆရာဘုံညာဖြင့်ငါတန်ညရာဓမ္မလုံးသောတရားပေါ်ကိုအကုန်စေသိမြတော်မူတာ ဤသို့သောကုသကကြလိသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓမိတော်မူပါ၏ဒါအကျဉ်းချုပ်ဖက်ယူခိုးပဲဒါလူလည်းလေးပါပဲခြီဝေးခိုးတာတဲ့ပို့ပို့ပူသူကကျေးဇူးပုံပြီးတော့များတယ်ကဲဆိုညေရငါတံတရားမှန်ကိုဝေပန်တိတဂုံတော်မြတ်သမ္မာသမ္ဗုဒ္ဓခေါ် မြေယာငါဓမ္မတရားမှန်ကိုဝေပန်သိတာဂုံတော်မြတ်သမ္မာသမ္ဗုဒ္ဓခေါ်ဆိုကြည့်ဝေပန်သိတာဂုံတော်မြတ်သမ္မာသမ္ဗုဒ္ဓခေါ်အတ္တခော ဝေဘသိတဂုံတော်မြတ်သမ္မာသမ္ဗုဒ္ဓဘောနည်းနည်းနားလည်သွားပြီနော်နားလည်တယ်မလားလွယ်လွယ်လေးပါပဲမပြင်းနဲ့နော်ဘုရားနေ့ဒီဘောနာပွားပါမယ်နော်ဒါတွေကနော်အဲကြောင့်လူတိုင်းသိ၍လူတိုင်းမသိတော့တရားတော်သိတော့သိတယ်မဟုတ်လားတကယ်သိသလားဆိုတော့မသိဘူးခုတော့ ਨੇ သိသွားတယ်မဟုတ်လားသိသွားပြီပေါ့ နောက်ဝိဇာသရဏသမ္ပန္နဂုံတော်ဘာကိုပြောလဲဝိဇာသရဏသမ္ပန္နဂုံတော်ဆိုတာဝိဇာ၃ပါးဝိဇာ၈ပါးသရဏ15ပါးတွင်ပြည့်စုံတော်မူသောမြတ်စွာဘုရားဝိဇာသရဏသမ္ပန္နဝိဇာဆိုတာကအသိဉာဏ်ကိုပြောတယ်သရဏဆိုတာကအจิตတရားကိုပြောတယ်လူတယောက်ဟာယဟန်ရှိသူမြည်သူမဆိုးအသိဉာဏ်သာရှိ၍ရှိ၍အจิตတရားမရှိရင်လည်းနိဗ္ဗာန်မရဘူး ဝိဇ္ဇာသာရှိ၍သရဏတရားမရှိရင်လည်းနိဗ္ဗာန်မရဘူးသရဏတရားအကျင့်သာရှိ၍ဉာဏ်မရှိရင်လည်းနိဗ္ဗာန်မရဘူးဒါကြောင့်မို့အခြေခံတရားအနေနဲ့ဝိဇ္ဇာခေါ်တဲ့အသိဉာဏ်လည်းရှိရမယ်သရဏခေါ်တဲ့အခြေခံတရားတွေလည်းရှိရမယ်တို့ဝိဇ္ဇာသရဏနှစ်ပါးနဲ့ပြည့်စုံမှနိဗ္ဗာန်ရနိုင်သည်ဟုတ်လဲနော်အသိသာရှိအကျင့်မရှိဘူးဆိုရင်တရားရပါမလားအကျင့်သာရှိအသိမရှိဘူးဆိုရင်လည်းပဲ ကိုသတိပဋ္ဌာန်တရားအထုတ်ရဆိုတာအတိလဲပါတယ်အကျင်လဲပါတယ်ဒါကြောင့်မို့ဘာဖြစ်သွားသလဲတရားရသည်တရားကျင်းတယ်ပဲအတိတိပါလာတယ်မို့လားယောဂီတွေကျင်းကျင်းတယ်ဘာဖြစ်လာသလဲအတိတိပါလာတယ်မကျင်းမိတရားမကျင်းမိကအတိပါလာရဲ့လားမပါဘူးတော့ကျင်းကျင်းနဲ့အတိတိပါလာတော့အသီရောအကြည်ရောစုံသွားတော့နိဗ္ဗာန်ဓာတ်ကိုဖြုတ်ဆုံးယုံနာချင်းမြတ်နိဗ္ဗာန်ဓာတ်ကို အာယုပြုပြီးတော့သွားတာပါပဲမညာပဲနိဗ္ဗာန်ကိုမြင်မပြုသွားတာပါပဲဒါကြီးအတိအတိတရားအကျင့်တရားရှိမှနိဗ္ဗာန်ရတယ်မြတ်စွာဘုရားရှင်ကိုလိုများကြီးမှာအတိတရားလည်းရှိတယ်အကျင့်တရားလည်းရှိတယ်အတိတရားဆိုတာဟာဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးဝိဇ္ဇာ၃ပါးဆိုတာပုပ္ပေနုပုပ္ပေနုတာနုတတိညာဒိဗ္ဗာစကုညာအာသဝေခယညာ ပုပ္ပေနိဝဒလုတ္တိညာဆိုတာဟိုးရှိရှိဘဝကဖြစ်လာခဲ့တဲ့ဘဝအကုန်လုံးကိုပြန်ပြောင်း၍ပြီးတော်မူနိုင်တဲ့ညာကိုပုပ္ပေနိဝဒလုတ္တိညာလို့ခေါ်တယ်။ဒေဝသကုညာဆိုတာဟာနန္တုရဲ့မျက်စိများဟာဝေးတဲ့နေရာမှာရှိတဲ့အရာဝတ္ထုတူကတဲ့မြင်တဲ့အမတန်သေမွားတဲ့အရာဝတ္ထုတူကတဲ့မြင်တဲ့အဲ့ဒါလို့ဝေးသောအရာမှာရှိတဲ့အရာဝတ္ထုမှန်သမျှ အမတန်သေးမွေးတဲ့ရောက်တို့မှန်တဲ့မြတ်ကိုမြင်နိုင်တဲ့ဉာဏ်ကိုဒိဗ္ဗစကုဉာဏ်လို့ခေါ်တယ်1500ကိလေသာတို့ပုံသွားတော့ကြတော့အာသဝက္ခဉာဏ်ခေါ်တယ်အဲတော့ဝိဇ္ဇာ၃ပါးဆိုတာပိုးပွေနိဝဒနုတတိဉာဏ်နဲ့မြတ်စွာဘုရားရှင်မပြည့်စုံတော်မူတယ်ဒိဗ္ဗစကုဉာဏ်နဲ့ပြည့်စုံတော်မူရဲ့အာသဝက္ခဉာဏ်နဲ့ပြည့်စုံတော်မူတယ်အဲ့ဒါကိုဝိဇ္ဇာဉာဏ်၃ပါးခေါ်ဉာဏ်၃ပါးဝိဇ္ဇာ၈ပါးနောက်တစ်ခါလာတယ်ဝိဇ္ဇာ၂ပါးရှိတယ်ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါး ဝိဇ္ဇာ7ပါးဆိုတာဟာဝိပဿနာဉာဏ်အနိစ္စဒုက္ခအနတ္တယုံနာတရားတွေကိုအမှန်တိုက်သိတဲ့ဉာဏ်ဝိပဿနာဉာဏ်စိတ်တော်ပရိယဉာဏ်သူတပန်းစိတ်ကိုသိနိုင်တဲ့အဉာဏ်ဒါကိုစိတ်တော်ပရိယဉာဏ်ခေါ်တယ်မနောမယတိဉာဏ်မိမိခန္ဓာကိုယ်အတွင်းမှာအလားတူခန္ဓာကိုယ်တစ်မျိုးကိုစိတ်ဖြင့်ဖန်ဆင်းနိုင်သောဉာဏ်ဟောဒါထူးဆန်းတယ်မနောမယတိဉာဏ်ဆိုတာဟာမြတ်စွာဘုရားရှင်ကမိမိခန္ဓာကိုယ်အတွင်းမှာ အလတ်တုခန္ဓာကိုတစ်ခုကိုစိတ်ဖြင့်ဖန်ဆင်းနိုင်သောဉာဏ်အဲ့ညာဘာညာလို့ခေါ်တယ်လဲမနောမေဒီဉာဏ်ထူးဆန်းတယ်မို့လားတော့ဒေဘာသောတာဉာဏ်နန္တုရဲ့နာဟာအဝိမှရှိတဲ့အတန်ကိုလည်းကြားတယ်အမတန်တိုးတဲ့အတန်ကိုလည်းကြားတယ်အဲ့ဒါလို့နန္တုရဲ့နာကဲဆိုအဝိမှအဝိကပြောတဲ့အတန်တူးတူးပြောတဲ့အတန်ကိုလည်းကြားနိုင်တဲ့ဉာဏ်ကိုဒေဘာသောတာဉာဏ်လို့ခေါ်တယ်တော့ဣတိဝိဒဉာဏ် ဣတိဝိဒညာဆိုတာမြေရှုမိုးပြန်တကူမျိုးမျိုးဖန်ဆင်းနေတဲ့ဉာဏ်ကိုဣတိဝိဒညာလို့ခေါ်တယ်ဒီတော့၅ပါးအရင်ပြောလာခဲ့တဲ့ဉာဏ်၃ပါးနဲ့ခု၅ပါးပန်းလိုက်ရဘယ်နှပါးရှိမလဲ၈ပါးအဲ့ဒါကိုဝိဇ္ဇာ၈ပါးလို့ခေါ်တယ်ပုပ္ပေနုဒနုတတိဉာဏ်ဒေပါစကုဉာဏ်အာတဝခယဉာဏ်ဝိပဿနာဉာဏ်စေတောပရိယဉာဏ်မနောမယိတိဉာဏ်ဒေပါသောတာဉာဏ်ဣတိဝိဒဉာဏ်ပေါင်းတယ်ဘယ်နှပါးရှိတယ်လဲ ဒီရှိပါကိုညာနဲ့ဂုံတော်ကိုပွားဖို့လွယ်ပါမလားအေးတကယ်ကိုစာတတ်ပေတာပုဂ္ဂိုလ်ပွားလို့ရတယ်နော်ဒါကြောင့်မို့နည်းနည်းပွားရင်နည်းနည်းအကျုရှိပါတယ်အကုန်လုံးပွားမှာမဟုတ်ဘူးတပန်းပွားနိုင်ရင်လည်းအားလုံးကျုရှိတယ်ဘုန်းကြီးပြည်သားဒါဝိဇ္ဇာ၈ပါးသရဏတရားဘယ်နှပါးရှိလဲ15ပါးရေဖို့ခက်ပါပြီသရဏတရား15ပါးခုပါနော်သိပါမလားသရဏတရား15ပါးမသိပါဘူး ဘုရားဟောပြမှာပေါ့သရဏတက်တဲ့ပါရှိရလဲသံဃာပါမှတ်ထားတော့ကိုရယောဂီကသူလည်းနားလဲကြွတာပါပဲဒါနဲ့သူလမ်းနဲ့ထပ်ဖို့နားလဲတာပေါ့လေသရဏတက်တဲ့သံဃာပါဆိုကသာဓာတတိဟိရိဩတ္တပဝိရိယသုတပညာဘောဇနိမတ္တညုတသကရိယာနုယောဂသီလဣန္ဒြိယသံဝရဘယ်နှပါရှိလဲ နောက်ပုဂ္ဂိယရှေ့ရောက်သွားတာနောက်မလိုက်နိုင်ဘူးနော်မင်းသားရှေ့ကကတော့မင်းသမီးကမကားနိုင်ဘူးကားကြီးကိုမမွှေးဘူးနော်ရွှေတကုတ်ရင်သားယောဂီတွေတဲညာကောင်းတယ်ဆိုတော့ဘယ်ဟာပါလိမ့်မလဲနော်သရဏတရားဘယ်နှပါလဲ15ပါအจิตတရား15ပါလဲသတ္တာသရတရားရှိရမယ်တဲ့လွယ်လေးပါဘူးသရတရားဆိုတာယတနာ၃ပါးဂုံကြည်စုကိုယုံကြည်တာ ကံကံတရားကိုယုံကြည်တာဘာလို့ခေါ်တယ်လဲသတ္တာတတိအမြဲတမ်းကုသိုလ်တရားတွေပေါ်မှာအမှန်ရနေရမယ်ဟိရိအရှက်တရားရှိရမယ်ဩတ္တပအကြောက်တရားရှိရမယ်ဝိရိယကုသိုလ်တရားပေါ်မှာတက်တက်ကြွကြဝိရိယရှိရမယ်သုတ္တနိဗ္ဗာန်ကိုမှန်းနိုင်လောက်တဲ့သုတ္တပညာသုတ္တရှိရဘုဒ္ဓရှိရမယ်ပညာအကြောင်းကျိုးကိုသဘောပေါက်နားလည်ရမယ်ဘယ်နှပါးခုနှစ်ပါးသတ္တ တတိသီရိဩတ္တပဝိရိယသုတပညာခုနှစ်ပါးရှိသွားပြီနော်ဘောဇင်ဒီမတ္တင်ယုတ္တအစအကောင်ပေါ်မှာမိမိနဲ့သိမသိကိုစင်ကြင်ညာရှိရမယ်ငါ့ငါ့ချမ်းမရေးနဲ့ဒီစာကောက်စားလိုက်တော်မလားမတော်ဘူးလားသိမလားမသိဘူးလားဆိုတာနားလည်ထားရမယ်မနှပါရှိသွားပြီလေဘောဇင်ဒီမတ္တင်ယုတ္တကိုမှတ်ထားပါဘုရားပြိဿ ကိုစားတဲ့စားကြတခုကိုစင်ကျင်တုံတရားနဲ့စားရမယ်တဲ့မစင်ကျင်တာကများတယ်စင်မသိစင်ကျင်တတ်ရမယ်အသက်ရှိခြင်းအကြောင်းဟာဘောဇင်တွေမတညုတာဂုံတော်ပဲဘုရားပိသတဲ့များများမစားရဘူးဒါလဲနှင်းအာနာယူလည်းမစားရဘူးဒါလဲသုံး နှမျောလို့လည်းမစားရဘူးဒါလည်းလေးမစားဘူးတဲ့စာလည်းမစားရဘူးဒါလည်းအဲ့ဒီလေးချက်နားလို့သိကြည့်ကြည့်တယ်ဒါလည်းများများမစားရဘူးအာနာလို့လည်းမစားရဘူးနဲ့မစားရဘူးတဏ္ဍပိဿကမစားဘူးဒါမှ အဲစိုက်ကျင်တဲ့ပါဇက်ကိုရနေတာပါတခါလဲရှာကိုနှခခဏခဏလာတိုးတာပါပဲကိုမစားဖို့တဲ့စားစံမှတွေ့ရင်စားကျင်လုံးလို့ဒီလိုမဟုတ်လားမစားဖို့တဲ့စားကစားလိုက်ရင်ကိုနဲ့သင်မသေးကိုသိကျင်တို့တရားမရှိဘူးအကယ်၍စားမိရင်မှားသွားရင်ကိုဘာဖြစ်သွားမလဲအဲဒုက္ခရောက်သွားလိမ့်မယ်ဒါကြောင့်ဘောဇနေမတ္တညုတမြတ်စွာဘုရားကြီးမှာရှိတယ်တဲ့ဒါတရားလောကမှာတိတိတိထက်တရားတယ်ပဲမဟုတ်ဘူးလားဒါကြောင့်မို့ မိမိစားတဲ့စားစရာတခုဟာသင်မသိသိချင်းနိုင်စွမ်းစတိရှိရကိုဘာလို့ခေါ်တယ်လဲဘောဇနိမတ္တညုတာနော်ဘာလာမလဲဇာဂရိယာနုယောကနုနုပြကြအိရမယ်ဘလို့အိရမလဲဒီမှာယောဂီတွေဘယ်နှစ်နာရီအိရသလဲ၄နာရီအိရေဝအောင်အိကြိုက်သလုံးအိ၄နာရီခက်မပူစင်နဲ့ဒီမဟုတ်လားဇာဂရိယာနုယောကဆိုတာဘယ်နှစ်နာရီအိရမလဲ၄ လေးနိုင်ရင်ထဲမပူစရာဘူးတဲ့ဒါပဲခုကလူတွေကတော့ဖြစ်9နိုင်10နိုင်9နိုင်မှဦးအဲလို့တော့ထားလာတာပါပဲနော်သီလမိမိကျင့်သုံးတဲ့သီလကိုစောင့်ကြည့်မှုလည်းပဲရှိရမယ်အိန္ဒိယသံဝါရမြင်မှုကြားမှုတွေ့မှုစတဲ့အာယုဒီပေါ်မှာကိလေသာမဖြစ်အောင်စောင့်စည်းနိုင်ရမယ် ပထမဇံကိုမှရရမယ်ဒုတိယဇံရရမယ်တတိယဇံရရမယ်သုထဇံရရမယ်ပေါင်းလိုက်တော့သရဏတရားပြန်ပါဖြစ်တယ်35ပါမမိလားပြန်ပြောမယ်မမိအောင်နော်သဒ္ဓါတတိဟိရိဩတ္တပဝိရိယသုတပညာဘောဇနိမတ္တညုတာသာဂရိယာနုယောဂသီလဣန္ဒြိယသံဝရ ပထမဇံဒုတိယဇံတတိယဇံသုထာဇံဘောလုံးမတပါရှိရတယ်15အဲ့တရားကိုလည်းဘာခေါ်လဲသရဏတရား15ပါးမြတ်စွာဘုရားရှင်အဲ့ဒီအခြေခံတရား15ပါးပြည့်စုံတော်မူသည်ကိုယ့်ကိုအာယုပြုကြည့်ပေါ့ဘုရားတော်ကဒီတရားတွေပြည့်စုံသလားမပြည့်စုံဘူးမပြည့်စုံဘူးနော်မပြည့်စုံဘူးပြည့်စုံသေးသလောက်တော့နည်းနည်းပါးပါးပြည့်စုံမှာပေါ့ဒီ15ပါးလုံးတော့မဖြစ်တယ်လေပြည့်စုံဖို့ခရင်တယ် ကျင့်ရင်တော့ဖြစ်ရပါတယ်ကျင့်ရင်တော့ဘာဖြစ်တယ်လဲရပါတယ်အဲ့ဒီဇန်၄ပါးထဲမှာလည်းရသွားပြီပထမဇန်ရတာများတယ်နိဗ္ဗာန်ကိုမြင်မပြုသွားတဲ့အရိယာမင်းညာဘုံညာနိဗ္ဗာန်မြင်မပြုတဲ့ပုဂ္ဂိုလ်မှန်သမျှပထမဇန်ရပုပြီးတဲ့ပုဂ္ဂိုလ်ကြီးပါပဲဒုတိယဇန်တတိယဇန်သုတ္ထဇန်ကတော့ရပုတဲ့ပုဂ္ဂိုလ်လည်းရှိတယ်မြတ်ပုတဲ့ပုဂ္ဂိုလ်လည်းရှိတယ်ပထမဇန်ကိုတော့ဖြင့်ရပုပြီးသားပုဂ္ဂိုလ်တွေပဲနိဗ္ဗာန်ကိုအာရုံပြုတဲ့ပုဂ္ဂိုလ်မှန်သမျှအဲတော့အကျင့်တရားလည်းရှိရမယ်အသိတရားလည်းရှိရမယ်မြတ်စွာဘုရားရှင်ကိုလိုမြတ်ကြီးမှာ ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးဆိုတဲ့အသိတရားလည်းရှိတယ်သရဏတသံဃာဝါခေါ်တဲ့အကျင့်တရားလည်းရှိတယ်ဒီတရားတွေနဲ့အလုံးပြည့်စုံတော်မူတဲ့အတွက်ကြောင့်မြတ်စွာဘုရားကဘာလို့ခေါ်တယ်လဲဝိဇ္ဇာသရဏသံပါဏဂုဏ်တော်ရှင်မြတ်စွာဘုရားဆိုဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏတရား၁၅ပါးတို့နှင့်ခမချကုံလုံး ခါမချကုံလုံးခါမချဆိုတာအမြဲတမ်းပြည့်စုံနေတဲ့လူဆိုလိုတဲ့ခါမချဘယ်ခါမဆိုခါချိန်ခါမချဘူးပေါ့ချိန်ခါကာလမချအမြဲတမ်းပြည့်စုံတယ်လို့ဆိုတဲ့ခါမချကုံလုံးပြည့်စုံတော်မူတာဂုံတော်မြတ်ဝိဇာသရဏခေါ် သတိထားနော်တစ်ခေါက်ပဲချပေးမှဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသာရဏတရား35ပါးတို့နှင့်ခါမချကုန်လုံးပြည်စုံတော်မူတတ်ဂုံတော်မြတ်ဝိဇ္ဇာသရဏခေါ်ဆိုကြီး တစ်ခေါက်ဝိဇ္ဇာ၃ပါးဝိဇ္ဇာရှိပါသရဏတရားငါဘာတို့နှင့်ခါမချကုန်လုံးပြည်စုံတော်မူတဲ့ဂုံတော်မြတ်ဝိဇ္ဇာသရဏခေါ်မမေ့ပါရင်နော်ကိုတော့ဘယ်နှပါပြီးသွားပြီလဲရှင်းလိုက်သူပြီဒါပေမဲ့ဘုန်းကြီးတရားတော်ပြင်မကုံရင်ဘုန်းကြီးဘယ်တော့မှမနာဘူး ရိသကဗနနာယေဟောမလို့စိတ်သင်္ခါဘလောက်သမသမဘုန်းကြီးကတော့ပလင်ပေါ်ထားကုန်မထားဘူးဘုန်းကြီးဘုန်းကြီးဟောချင်တဲ့တရားမကုန်ဘူးဆိုရင်တော့ပြည့်လာဆွဲကြလည်းဘုန်းကြီးမထားဘူးနော်ဘုရားမတော်ပါပြီးပါကြီးလေအဲအကျက်ချမ်းမဲ့ဂုံတော်သိစေခြင်းလို့ဟောတယ်အကျဉ်းချုပ်မဲ့ဂုံတော်ရှင်ကျင်းချင်းလေးပဲဘုန်းကြီးပြောတော့မှာပါနော်နောက်သုကတဂုံတော်သုကတဂုံတော်ဆိုတာဟာအလွန်ကျေဝန်းတဲ့ ဥက္ကဋ္ဌဂုံတော်ဆိုတာသောဘဂဝါထိုသူလိုထိုထားရှင်တော်မြတ်ဘုရားစီဣတိပိဇာတိဇရာပြတိမရဏဘိဒုက္ခမသံခေမာနံသို့ကြွမြန်းတော်မူတာဤသို့သောဂုဏကရောက်လေသူကတော်သူဝဒပြီတော်မူပါ၏သူကတဂုဏတော်ဖြစ်ကြီးခုလေးမကောင်းပဲဘူးလားကျင်ကျင်လေးနဲ့သူကတဂုဏတော်ဆိုတာ နိဗ္ဗာန်ကိုကျွမ်းသွားတော်မူသောမြတ်စွာဘုရားတဲ့ရှိရှိသောဘုရားများကလို့နိဗ္ဗာန်ကိုကျွမ်းသွားတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့ရှိရှိသောဘုရားတွေကဘလို့နိဗ္ဗာန်ကိုကျွမ်းသွားတော်မူသလဲဆိုတော့တဲ့မြတ်စွာဘုရားရှင်အလောင်းတော်မြတ်ဒီပင်ကလာမြတ်စွာဘုရားရှင်ခြေတော်ကြီးမှာနိယတ္တဗျာတိရတ်တော်မူတဲ့အခါတော့ကဘုရားရှင်ရဲ့အလောင်းတော်မြတ်ရဲ့နာမည်ဘလို့ခေါ်သလဲသူမေတ္တာရဲ့စိတ်သူ့ရဲ့ပါရမီဖြစ်ဘက်ကဘလို့ခေါ်သလဲ သူမိတ္တဒီဘက်ကယောဂီတဲ့ပါသလားဒီဘက်ကသူမိတ္တတဲ့မှာပါသလားနိဗ္ဗာန်ဝင်သွားပြီရသောတရားမဟုတ်လားရသောတရားလောက်မဟုတ်လားဟေးဒီဘက်ကမြို့သမီးယောဂီတွေလည်းပဲဟုတ်ပဲမြို့သမီးယောဂီတွေလည်းပဲပါရမီဖြည့်လို့ပါရှင်တဲ့ပါမှာဒါရင်တော့ကြံရသွားပြီလေကိုကပါရမီဖြည့်နောက်ကျသွားတာကိုသူမိတ္တကတော့ဖြစ်ပါစေလေပါရမီဖြည့်တာမြန်တာကိုကဘာတသိမ့်ပါရမီဖြည့်ရတယ် မြတ်စွာဘုရားရှင်ရဲ့ဇနိဖြစ်မဲ့ပုဂ္ဂိုလ်သားဖြစ်မဲ့ပုဂ္ဂိုလ်မိဘဖြစ်မဲ့ပုဂ္ဂိုလ်ဟာကဘာတသိမ့်ပါရမီဖြစ်မှရတယ်ဘာလို့ဖြစ်ရတယ်လဲအခုဒီမှာတရားနာနေရတဲ့ယောဂီမျိုးသမီးတွေကကဘာတသိမ့်မပြည့်တော့ပါဖြစ်သွားတယ်လေကြံရင်မကြံရင်ဟောကြီးပေါ့နောက်ဖြားပြောပေါ့ဒီလိုရှင်းနေပြန်နော်ဒီမှာရှင်းမှာတရားထိုင်နေရတဲ့ကိုရောကြီးတွေဘုရားရှင်လက်ညှိုကြီးကြီးပေါ့ပါလားမပါဘူးလားဆိုတာဒီတရားအထုရကိုရောကြီးတွေဖြတ်သူပိုင်ပုဂ္ဂိုလ်ပါတတ်တဲ့ဒီထားရတယ် အဲတော့အရှင်ဘုရားဘုရားပြင်ရင်ဒီပြည်ကိုလည်းပါပါရစေလို့နောက်တူတူကလေးလာပြီးတော့ဆုတောင်းကြပါဘုန်းကြီးဒီမှာလာဆုမတောင်းနဲ့ဘုန်းကြီးကမလိုဘူးကိုယ်တပါးတည်းသွားမှနေတာကိုဘယ်သူမှအဖို့မလိုဘူးအဲ့တော့ဒီပင်ကရမြတ်စွာဘုရားရှင်ခြေတော်ရင်မှာနိယတဗျာတိရတော်မူတဲ့အချိန်ကစပြီးတော့ပါရမီ10ပါးကိုဖြည့်ကျက်တော်မူသည်တဲ့။ဘာဖြည့်ကျက်တယ်လဲ။ပါရမီ10ပါး၊သရိယာ3ပါး၊သောကိငီ5ပါးဖြည့်ကျက်တော်မူသည်။ပါရမီဘယ်နှပါးရှိတယ်လဲ။ 10ပါးပါရမီ10ပါးအပြား30ကြားတယ်မို့လားပါရမီတစ်ပါးတစ်ပါးမှာဘုံရဒါနပါရမီတစ်ခုတည်းပဲဟောမှာခြားပါရမီမဟုတ်ဘူးဒါနပါရမီဆိုတာဟာအလှပေးတာပဲမဟုတ်ဘူးလားသီလပါရမီဆိုတာသီလကျင့်သုံးတာဓာတိနိတ်နိခမပါရမီတောက်ထွက်ပြီးတော့တရားကျင့်တာပညာပါရမီပညာจิตတာဓာတိနိပါဝိခံစသုံးဝါဒီမိခာ ပါရမီဆိုရတာမဟုတ်လားဆိုကြည့်ဒါစီနိပါဝိခံစာသုံးဝါဒီမိခာဒါစီနိပါဝိခံစာသုံးဝါဒီမိခာဒါဆိုတာဒါနပါရမီသီဆိုတာသီလပါရမီ နိဆိုတာနိကမပါရမီပဆိုတာပညာပါရမီဒါစီနိဗ္ဗဝိဆိုတာဝိရိယပါရမီခန္ဆိုတာခန္တီပါရမီစဆိုတာသစ္စာပါရမီသုံးဝါတိမေခါဆိုအဋိဌာဏပါရမီမေတ္တာပါရမီဥပက္ခပါရမီဘယ်နှပါးရှိတယ်10ပါးအဲ့ဒီ10ပါးကိုအယုအလံများရွေးလိုက်ရင်ပြ30ဖြစ်လာတယ်ဒါနပါရမီဆိုတာဘာကိုခေါ်တယ်လဲဆိုရှင်ရွှေငွေစင်မြင့်စရည်သောခန္ဓာကိုယ်မှ အပပြည့်သောဝတ္ထုကိုလှူခြင်းကိုဒါနပါရမီခေါ်သည်မိမိခန္ဓာကိုယ်ရဲ့အပြင်ပန်းမှာရှိတဲ့အရာဝတ္ထုမှတ်တိုင်များကိုလှူတာကိုဒါနပါရမီလို့ခေါ်သည်ရွှေငွေစင်မြင့်စရည်တာခန္ဓာကိုယ်မှာအပြင်မှာရှိတဲ့ပစ္စည်းကိုလှူဒန်းတာကိုဒါနပါရမီခေါ်သည်ဘာလို့ခေါ်တယ်လဲဒါနပါရမီခေါ်သည်ကိုဘုန်းကြီးတို့ပြည်သားတွေကိုလှူတာပဲမဟုတ်ဘူးလားခန္ဓာကိုယ်အပြင်ဘက်မှာခန္ဓာကိုယ်ကိုတော့မလှူဘူးမလားအဲကိုလှူတာဒါဘာပါရမီခေါ်တယ်လဲ ဒါနပါရမီရိုးရိုးပါရမီ သူလည်းရှိသည်ငါလည်းရှိသည်ထူးသလားမထူပါဘူးသူလည်းဒါနပါရမီရှိသည်ငါလည်းဒါနပါရမီရှိသည်ခြေလည်းနာနာကောင်းဆိုင်ရခန့်ကိုတော်ကို ဖြတ်တ ảy ၍လှူခြင်းတည်းဟူသောဒါနဥပပါရမီအလှူကပုဂ္ဂိုလ်တွေလာတဲ့အခါမှာခြေကိုဖြတ်ပြီးတော့လှူတာလက်ကိုဖြတ်ပြီးတော့လှူတာနှာခေါင်းကိုလှူတတ်ပြီးတော့လှူတာမျက်လုံးကိုဖောက်ပြီးတော့လှူတာတွေကိုဘာလို့ခေါ်တယ်လဲဒါနဥပပါရမီ အလာစပါရမီလို့ခေါ်သည်ဘုန်းတော်ပရိသတ်တွေလူနာနိုင်ရလားခြေပြနေတဲ့ပုဂ္ဂိုလ်တရားငါ့ကိုခြေလှူပါလို့လာလှူခိုင်းရင်လှူဒန်းလို့ရလှူဒန်းနိုင်မလားမနိုင်ဘူးလားဝိဝိရှောင်ပါကိုတော်ကြီးဝိဝိရှောင်ပါကိုတော်ကြီးမလှူနိုင်ဘူးမျက်လုံးကနေတာလူတယောက်ကမျက်လုံးတစ်လုံးလှူပါပါလို့လာလှူခိုင်းရင်လှူနိုင်ပါမလားကြားတော့မကြားကျင်ပါဘူးဖရာဒါကြောင့်မို့ပါရမီဖြစ်ဖို့ဆိုတာတကယ်လွယ်သလား နော်လွယ်သလားနော်မလွယ်ဘူးနော်အိတ်ရှိကိုကြွားလာလို့ဆုံးတုံဆုံးထူတာက လွယ်လွယ်ကလေးပါသင်္ကတက်ဆုံးသွားပြီးတော့ဝယ်ပြီးတော့ထူတာကတော့လွယ်လွယ်ကလေးပါဒါမလွယ်ဘူးလားရိုးရိုးပါရမီဆိုတာသူ့မှာလည်းရှိတယ်ငါမှာလည်းရှိဒါကြောင့်ထူးခြားမှုမရှိပါဥပပါရမီဆိုတာမထူးခြားပြီဘူးလားလက်ကိုဖြတ်ပြီးတော့လှူရမည်ခြေကိုဖြတ်ပြီးတော့လှူရမည်နားကိုဖြတ်ပြီးတော့လှူရမည်နှာကိုဖြတ်ပြီးတော့လှူရမည် မျက်လုံးကိုဖောက်ပြီးတော့လှူရမည်အဲ့ဒါလိုခန္ဓာကိုအစိတ်ပိုင်းတွေကိုဖျားတောက်ပြီးတော့လှူဒါနာကိုဒါနာဥပပါရမီဟု၍ခေါ်သည်ခုခေတ်မှာတော့သွေးလှူတာမရှိပြီဘူးလားဒါနာပါရမီထဲမှာထဲမလားဥပပါရမီထဲမှာထဲမလားဘုန်းကြီးတော့ဒါနပါရမီထဲမှာပဲထိုက်ခြင်းပါတယ်ဥပပါရမီမဟုတ်ပါဘူးသိပြီးတော့မထူးဆန်းသေးပါဘူးဟုတ်လားမဟုတ်လားမထူးဆန်းမှုကကဲမျက်စိဖောက်ပြီးတော့လှူပါဆိုရင်တော့လှူပါမလား အခုသင်္ဍာထဲမှာကြားတယ်တချို့80ကျိန်80ရှိပြီအချိန်100ရှိပြီဆိုတွေးထူတဲ့ဟာတွေလေကဲဒီပုံကိုယ်တွေမျိုးလုံးတစ်လုံးဖောက်ပြီးတော့ထူပါဆိုရင်ရမှာမဟုတ်ပါဘူးတော့ဒါကြောင့်ခန္ဓာကိုယ်အစိတ်ပိုင်းကိုဖြတ်တောက်ထူတဲ့ကုသိုလ်မျိုးဘာလို့ခေါ်တယ်လဲဥပပါရမီမိမိရဲ့ခန္ဓာကိုမိမိရဲ့အသက်ကိုစွန့်ပြီးတော့ထူထားတာကိုဒါနပရမတ္ထပါရမီကိုအသက်ကိုစေခံပြီးထူတာကိုဘာလို့ခေါ်တယ်လဲဒါနပရမတ္ထပါရမီလို့ခေါ်သည်မြတ်စွာဘုရားရှင်အလောင်းတော်ကြီးမှာဒီလို ပါရမီဖြည့်သွားသည်တဲ့မိမိရဲ့ခန္ဓာကိုယ်အပြင်ဘက်မှာရှိတဲ့စိန်ရှုယတနာစရှိတဲ့ပြည့်စုံဥစ္စာကိုရောက်လှူဒါန်းတော့ကြတော့ဘာလို့ဘာလို့ခေါ်တယ်လဲဒါနပါရမီလို့ခေါ်သည်လက်ချေစာသောခန္ဓာကိုယ်အစိတ်ပံကိုဖြတ်တမ်း၍လှူဒါန်းတော့ဘာလို့ခေါ်တယ်လဲဒါနဥပပါရမီလို့ခေါ်သည်မိမိရဲ့အသက်ကိုစွန့်ပြီးတော့လှူဒါန်းတာကိုဘာလို့ခေါ်တယ်လဲဒါနပါရမထပါရမီသို့အတူပဲသီလပါရမီသီလဥပပါရမီသီလပါရမထပါရမီသူသွားမယ်မဟုတ်လား ဒါကြောင့်မို့ပါရမီ7ပါးကနေပြီးတော့ပွားလိုက်ရင်ပြာ30ဖြစ်သည်ကိုတရားထိုင်နေတဲ့ပုဂ္ဂိုလ်တွေတခါတခါတရားထိုင်ရင်ထိုင်နေတာဘိုက်မဆာဘူးလားဩဘိုက်မဆာဘူးအခန်းထဲမှာမုတ်ရှိတယ်ကြပြောသည်ရှိတယ်စရရင်ကောင်းမလားမကောင်းဘူးလားချုပ်ချီတုံချတုံစရင်ကောင်းမလားမကောင်းဘူးလားချီတုံချအဲနတ်ဘာမသီလခံတော့မယ်ဖတ်ကနေဆိုကြော့ကြော့ဝါလိုက်ရောပြီလေတော့သတည်း တိလပါရမေအစစ်သူကရရဲ့လားတရားတကယ်အားထုတ်နေတဲ့ယောဂီတောင်မှပဲတစ်ခါတစ်ခါမှဒီလိုဆန့်ကျင်ပဲတွေးရင်တိလမပျက်စီးတတ်ဘူးလားရဟန်းတော်များကဒီလိုတိလပြက်လို့မရဘူးရဟန်းတော်များပြက်လို့မရလူတွေမှာပြက်လို့ရရဟန်းတော်များပြက်လို့မရဘူးအေးဒါကြောင့်မို့ဒါနပါရမီဒါနဥမပါရမီဒါနပါရမတ္တပါရမီ၃ပါးရှိတယ်လို့ပဲသီလပါရမီသီလဥပပါရမီသီလပါရမတ္တပါရမီလည်း၃ပါးရှိတယ်ဆိုတာကိုသဘောပေါက်နားလည်ဖို့လိုပါတယ် ပါရမီ10ပါးထဲမှာတစ်ပါးတစ်ပါးမှာ3ပါးစီပွားလိုက်တော့ပါရမီ30ဖြစ်သွားသည်အဲ့ဒါလို့မြတ်စွာဘုရားကိုတော်မြတ်ကြီးဟာဒီပင်္ဂရမြတ်စွာဘုရားရဲ့ခြေတော်ရင်းမှာနိယတပြတိရတော်မူရဲ့အခြေကစပြီးတော့ဒီပါရမီ10ပါးအပြ30ကိုဖြစ်ကြတော်မူခဲ့သည်တဲ့ဒါကြောင့်မို့ရှေးရှေးသောဘုရားနိတို့နိဗ္ဗာန်ကိုကြွားတော်တော်မူတယ်ဆိုတဲ့သူကတဂုံတော်ရသည်နောက်ပြီးတော့ဖို့ချင်းကြီး၅ပါးတဲ့ သောကိငါဘဆိုတာဒါနပရိစ္ဆာကပတိတရိဧကရေစကေဝေရမိစိစေကိုသောသောကိကိုဒါနပရိစ္ဆာကခေါ်သည်ဒါနပရိစ္ဆာကလို့ခေါ်သည်သာသမီကိုသောပြဲတာကိုဗုဒ္ဓပရိစ္ဆာကလို့ခေါ်သည်မယကိုသောလှူတာကိုဗရိယပရိစ္ဆာကလို့ခေါ်သည်ခြေလက်နာနာကိုစိုက်သောခန္ဓာကိုအကြည်ခန္ဓာစိတ်ပိုင်းကိုသောလှူတာကိုအင်္ဂပရိစ္ဆာကလို့ခေါ်သည် မိမိရဲ့အသက်ကိုစွန့်ထုတ်တာကိုဇီဝတာပြိဿာကလို့ခေါ်တယ်အလုံးစွန့်ခင်ကြီး၅ပါးရှိသည်ဘယ်ပါရှိတယ်လဲဒါနပါရမီထဲမှာလာပါပါမယ်နော်စွန့်ခင်ကြီး၅ပါးလို့စွန့်ထုတ်သွားတာဒါနပြိဿာကဥစ္စာယတနာတွေဟာပဒေသရမင်းကြီးရဲ့စီစဉ်ကိုလည်းသူစွန့်ထုတ်ပြီးတော့သွားသည်ဧကရမင်းစီစဉ်ကိုလည်းစွန့်ထုတ်ပြီးတော့သွားသည်စัจ java တဲ့မင်းစီစဉ်ကိုစွန့်ထုတ်ပြီးတော့သွားသည်လောကီယတနာမှန်သမျှကိုသူမလှူဘူးတဲ့မစွန့်လှုပ်ဘူးတဲ့ယတနာဆိုတာမရှိဘူးတဲ့အဲ့တော့ဘာလို့ခေါ်တယ်လဲဒါနပြိဿာက ငါသမီးကိုလည်းပဲသူခံတဲ့ပုဂ္ဂိုလ်ကြီးလာရင်လှူလိုက်တာပါပဲတဲ့အဲဆိုဘာလို့ခေါ်တယ်လဲဗုဒ္ဓပရိစ္ဆာကဘုန်းတော်ပရိစ္ဆာတွေသာသမီလှူရဲပါမလားလှူရဲပါမလားအဲခဲ့ရနော်ပါရမီဖြစ်ဖို့လွယ်ပါမလားအေးမြတ်စွာဘုရားဂုဏ်တော်အာယုပြုကြီးသူကတဂုဏ်တော်အာယုပြုကြီးသာသမီလှူတာဘယ်ဘဝမှာလှူသွားတယ်လဲဝိတ္တန္တရာမင်းဖြစ်တော့တဏှာလီနဲ့ဇာလီဟူကကြားဖို့တောင်မလားမြင်တော့မြင်ဖို့ရလား မိဘူးရနော်တလဗုဒ္ဓရည်ရွယ်မှုသင်တန်လေးတလတဲ့တော့မှနေတိုင်းလိုက်ကြည့်ရတယ်မဟုတ်ဘူးလားငါသားလေးဘာဖြစ်နေပါလဲငါမိသေးသမီးလေးဘာဖြစ်နေပါလိမ့်မလဲတခါတည်းခါတည်းခေါင်းလေးကိုပုတ်လို့လဲလေးကိုကင်လို့အာကလေးတွေကငိုပြီးတော့အမေဖေးပြန်ရှင်တယ်ပြင်းတယ်ပင်ပါတယ်အာတခါတည်းချော့မြူရရတာဟုတ်တယ်မဟုတ်လားသားသမီးကိုလှူဒန်းဖို့မဆိုပါနဲ့ဒီဗုဒ္ဓယဉ်ကျေးမှုသင်တန်းလေးတလားလောက်တောင်မှပဲနေမနဲ့တစ်ခေါက်ညတစ်ခေါက်နေ့တစ်ခေါက်တစ်ခါလဲ ခောက်ခောက်ခါသာသမီလာပြီးတော့ချော့မြူနေရတဲ့တရားနာပရိသတ်တွေဘယ်လိုမှမလုံးနိုင်တဲ့ကုသိုလ်ကြီးတွေပဲဘုန်းတော်ပိသတ်ဗုဒ္ဓပရိသတ်သာသမီကိုဆွန့်လွတ်တူတတ်မှုဆိုတာကလွယ်ပါမလားကဲဗရိယပရိသတ်ကမရကိုဆွန့်လွတ်ပြီးတော့လူတန်းတယ်ဖခင်လုံးတော်ကြီးများဒီဘက်ကတခါတွေလူတန်းရဲပါမလားမရကိုဆွန့်လွတ်လူတန်းရဲပါမလား မကြခင်ပါဘူးဗျာနောက်အောင်မှလှန်နဲ့ထုတ်တယ်လို့ပဲရှင်ပြောဟောလေတရားကိုဆော့လှုပ်ဖို့ဆိုပါဒီကြောက်ကြောက်ကိုမကြခင်ပါဘူးအကရေကဒီပြီးတော့တူရဲပါတယ်ဘုရားလိုကပြုတ်ကြည့်ကြည့်ဒီတရားနာလည်းပရိသတ်ထဲမှာကိုယ်ဇနီးပါလာရင်အိမ်ဝင်တော့ပြန်လည်းဖြစ်ပါကွဲဖို့ကကြံပြီးတော့တခါတယ်သင်တို့လူလူရှိသူရှိမှညလို့ဂတိဝန်ခံရပါမလားသူသင်သားတို့ခါဟုတ်တယ်မလားပါကွဲဖို့ကကြံနောင်ကြည်ဇခင်မှာအမှန်ပဲဟုတ်တယ်မလားဆန်ရောက် ကိုယ်သားသမီးကိုလှူဒါန်းဖို့ဆိုတာဆွန့်လုပ်ဖို့ဆိုတာဆိုတာကလည်းပဲမလွယ်ဘူးမယားကိုဆွန့်လုပ်ဖို့ဆိုတာလည်းပဲမလွယ်ဘူးခန္ဓာကိုယ်အင်္ဂါစိတ်ပိုင်းကိုဖြတ်တောက်ပြီးဆွန့်လုပ်ဖို့ဆိုတာလည်းပဲမလွယ်ဘူးပို့ပြီးတော့ခက်တာကကိုယ်အသက်ကိုဆွန့်လုပ်ဖို့ဆိုတာလည်းပဲမလွယ်ဘူးအသက်ကိုဆွန့်လုပ်ဖို့ဆိုတာအသက်ကိုလှူလိုက်တာမဟုတ်ဘူးအသက်ကိုဆွန့်လုပ်ပြီးတော့ကဲတင်တဲ့သဘောကိုဘာလို့ခေါ်တယ်လဲအသက်ကိုဆွန့်လုပ်ပြီးတော့လှူတယ်ခေါ်တယ်လူတယောက်အတိတ်ဒုက္ခဖြစ်နေတဲ့အခါမှာမိမိအသက်ကို မငက်ကွဲဘဲနဲ့သူ့အသက်ကိုရအောင်ယူလိုက်တာကိုဘာလို့ခေါ်တယ်လဲကိုယ်အသေးခံပြီးတော့သူတို့ဘာအသက်ကိုယူတာကိုဘာလို့ခေါ်တယ်လဲအသက်ကိုစော့ပြီးတော့လူတယ်လို့ဆိုရဲအဲ့ဒါစော့ခြင်းကြီး၅ပါးလို့ခေါ်ပါတယ်အဲ့ဒါလို့ပါရမီ၁၀ပါးစော့ခြင်း၅ပါးတို့ကိုရှိရှိသောဖယားလောင်းများနေတူဒီကုသိုလ်တို့ကိုပြုပြီးတော့နေပံကိုကြွားတော်မူတာကိုသူကတဂုံတော်လို့ခေါ်သည်မှန်ရဲ့လားအေးကဲဆိုရအောင် ဇာတိသရာဗျာတိမရဏဘိဒုခမသံခေမာနံတုကြွာမြတ်တော်မူတာဂုံတော်မြတ်သုကတာဟုခေါ်ဇာတိသရာဗျာတိမရဏဘိဒုခမသံ ဟေမာနန္တုကြွမြတ်တော်မူတာဂုံတော်မြတ်သုကတဟုခေါ်ဆိုကြည့်နှခေါက်တစ်ခေါက် นะบอกเคยมานะเคยมานะนะသူကတားရဲ့ဘာကုံတော်လာမလဲလောကဝိတုကုံတော်လောကဘယ်နှပါရှိတယ်ဘုန်းကြီးပြစားသောဘဂဝါထိုသူလိုထိုထားရှင်တော်မြတ်ဘုရားသည်ဣတိပိသတ္တောကာသသင်္ကာရဟုလောကအလုံးသိကျုံကုန်စဉ်သိမြင်တော်မူတိုင်းဤသို့သောကိုယ်တကရောက်၏လောကဝိတုလောကဝိတုမြည်တော်မူပါ၏လောကဝိတုကုံတော်ဆိုတာတတ္တလောက သင်္ခါရလောကဩကတာလောကအဲ့ဒီလောကသုံးပါးကိုမြတ်စွာဘုရားသိတော်မူတယ်တတ္တလောကတတ္တလောကဆိုတာတတ္တဝါတို့ကိုသိတယ်တတ္တလောကဆိုတာလူတဦးတယောက်ရဲ့စိတ်နေစိတ်ထားသဘောတည်းအကုန်သိတယ်ဒီလူဟာဒီယောက်ျားတို့ဒီမြသမီးဟာတရားတရားထက်သန်သလားမထက်သန်ဘူးလားပညာထက်သန်သလားမထက်သန်ဘူးလားသဖြင့်ဒီတတ္တဝါတဦးတဦးရဲ့ စိတ်ဓာတ်အကုန်လုံးကိုသိတယ်ဒီလိုတခါတည်းတည်းပြီးတည်းပြီးတည်းပြီးတည်းတခါတည်းဒီလိုလက်သိနေရတာကိုတခါတည်းညံတော်နဲ့ဆင်ကျင်တော်မူလိုက်တာနဲ့သိတန်ဂဒိမကတတ္တဝါတို့ရဲ့သိအကုန်လုံးကိုတပြိုင်တည်းသိတော်မူတယ်တတ္တဝါတို့သိတော်မူတယ်ဆိုတာခုဒီပယဆိတ်အုံထမ်းမှရှိတယ်ပယဆိတ်ကောင်ကြီးရှိတယ်မဟုတ်လားဒီပယဆိတ်လေးတွေကဘယ်ဘောကလာပြီးတော့သူဘယ်ဘောကသွားမလဲဆိုတာအဲ့ဒီပယဆိတ်တကောင်ချင်းတကောင်ချင်းရဲ့ အကြောင်းကိုလည်းသိတော်မူလေပြအောင်တခုတော့ရှိတယ်ပြကောင်းကြီးများရှိတယ်မို့လားအဲ့ဒီပြကောင်းကြီးတဲ့ဘယ်ဘောကလာပြီးတော့သူဘယ်ဘောပြန်သွားမလဲဆိုတာကိုလည်းပဲသိတော်မူတယ်ဘုရားပြည်သားအဲ့လိုသိတော်မူတယ်ငါတကောင်ရခန္ဓာကိုယ်ထဲမှာဥဒိထဲမှာဒီငါဘုံထဲမှာလာဥဒိတဲ့ဥဒိကဘယ်ဘောကလာပြီးတော့ဘယ်ဘောသူသွားမလဲဆိုတာကိုလည်းပဲသိတော်မူတယ်အဲ့ဒါလို့သိတော်မူတဲ့မြတ်စွာဘုရားရှင်ရဲ့လောကဝိတုဂုံတော်ဘုရားပြည်သား ဒီလူတွေနားတော့မဆိုထားနဲ့နော်ပွဲစိတ်အုံကြီးတကမမရှိတဲ့ပွဲစိတ်တကောင်းကြီးတကောင်းကြီးရဲ့စိတ်ကိုလည်းသိတော်မူသည်ပြအုံထမ်းပါသိသိသာရှိနေပြအုံထမ်းပါရှိပြကောင်းတကောင်းကြီးရဲ့စိတ်ကိုလည်းသိတော်မူသည်ငါတကောင်းတကောင်းရဲ့ဥထမ်းပါရှိတဲ့ဥတကောင်းတစ်ခုတစ်ခုဘုလည်းသိတော်မူသည်တဲ့အဲ့ဒီတတ္တဝါတို့ရဲ့အကုန်လုံးသောတတ္တဝါတို့ရဲ့စိတ်နေစိတ်ထားအင်းတွေအနုရစ်အကုန်လုံးကိုပြိုင်နဲ့တည်တည်နဲ့သိတော်မူနိုင်သော မြတ်စွာဘုရားစဉ်းစားတော်မူကြည့်မြတ်စွာဘုရားရှင်ရဲ့ဉာဏ်တော်ဟာသာမန်ဉာဏ်တော်လားအမှန်တကယ်ကြည့်တဲ့ဉာဏ်တော်မူလားဘုန်းကြီးတို့သိနိုင်ရလားကိုသားကိုသမီးရဲ့အတူနေတဲ့သာသမီးရဲ့သိကုတော်မှပဲမိဘသိနိုင်သလားမိဘရဲ့စုသာသမီးသိနိုင်ရသလားဒါကြောင့်နေ့စဉ်နေ့တိုင်းပြောရဆိုရရန်ဖြစ်နေကြတယ်မဟုတ်လားဘုလို့ပြသအတေးသာသိနေမယ်ဆိုရင်ပြောစရာဆိုစရာလိုပါအောင်မလားနော်ဒါကြောင့်မို့ လောကဝိတုကုဏ္ဍတတလောကအသင်္ခါရလောကသင်္ခါရလောကဆိုတာကတော့ဖြင့်ကုတုကအကုတုကတရားကိုသင်္ခါရတရားလို့ခေါ်ပါတယ်ကုတုကအကုတုကသင်္ခါရတရားတို့ကိုလည်းပဲသက်သာပြည့်ကိုရမကြီးကအလုံးသိတော်မူသည်နောက်ဩကာသလောကဩကာသလောကဆိုတာတတ္တဝါတို့တည်နေရာကမ္ဘာလောကတောတောင်ရေမြေကိုဩကာသလောကလို့ခေါ်တယ် တတဝါတို့တည်နေရာကဘာလောကကြီးတစ်ခုလုံးကိုဘာလို့ခေါ်တယ်လဲဩကာသလောကဩကာသလောကကြီးတည်နေပုံမြတ်စွာဘုရားရှင်ရဲ့ညာတော်မှာသိတော်မူတယ်ဘယ်လိုသိသလဲဆိုတော့ဘုန်းကြီးတို့နေတဲ့ခုမြေကြီးမြေရဲ့အထုဟာ2သိန်း4သောင်းယူဇနာရှိတယ်ခုလူတွေတည်နေတဲ့မြေကြီးဟာအထုဘယ်လောက်ထူသလဲယူဇနာပေါင်း2သိန်း4သောင်းရှိရှိတယ်အောက်မြေတစ်ဝက်ကကြောက် ထက်မြေကမြေသားဒီလိုသိတော်မူတဲ့ဒီသိပ္ပံပညာရှိတိုင်းတော်လည်းရပါမလားအဲ့ဒီမြေရဲ့အောက်မှာယူဇနာပေါင်း၄သိန်း၈သောင်းထုရှိတဲ့ရေပြင်ကြီးရေကားတောင်ကြီးရှိတယ်။ဘာရှိတယ်လဲမြေကြီးအောက်မှာမြေအောက်ဘာခံထားတယ်လဲရေခံထားတယ်။ဘလောက်ကြံအောင်တဲ့အရေက ယူဇနာပေါင်း၄သိန်း၈သောင်းယူဇနာပေါင်းရှိတယ်။ရေပေါ်မှာဘာဖြစ်နေတယ်လဲမြေ သိပ္ပံပညာရှင်တွေတိုင်းတာလို့ရသလားတိုင်းတာလို့ရမယ်ဆိုရင်မြင်ငရင်လှုပ်ပါမလားအေးဘယ်နေ့ဘယ်နေရာမှာမြင်ငရင်လှုပ်ပြောင်းနေကြလို့လိုက်ပြောင်းပါပေါ့သူတိုင်းတာလို့ရသလားဗုဒ္ဓဉာဏ်တော်ကတည်တော်မူသည်အဲ့ဒီရေအောင်မှာဘာလဲရှိတဲ့ဆိုတော့လေထုကြီးယူဇနာပေါင်း9သိ6တောင်းလေထုကြီးကလည်းရှိတော်မူသည်အဲ့ဒီရေအောင်မှာယူဇနာပေါင်း9သိ6တောင်းလေထုကြီးကအမြဲတမ်းဒီ ရေရေတွေမြေတွေပြိုကျပြီးတော့မလောက်အမြဲတမ်းလှုပ်ရှားနေတက်ခတ်နေတယ်လေထုကြီးအဲ့ဒီလေထုကြီးအောက်မှာမှာဟာလာဟင်းလင်းကြီးအာကာသကောင်းကင်ကြီးလောက်ကရိုက်ရှိတယ်သိပ္ပံပညာရှင်တိုက်တယ်လို့ရပါမလားဘယ်ရပါလိမ့်မလဲပြန်ပြောမယ်အမြေထူးကြီးကဘယ်လောက်ရှိသလဲယူဇနာပေါင်း၄နှစ်သေး၄တော့အထူးရှိသည်အဲ့ဒီမြေကြီးရဲ့အောက်မှာယူဇနာပေါင်း၄သေး၈သောင်းထူရှိတဲ့ရေကြီးတွေရှိသည် အဲ့ဒီရေအောင်မှာယူဇနာပေါင်းကိုသေးချာတောင်ရှိရှိတဲ့လေပြင်းကြီးတွေတိုက်ခတ်နေတဲ့ဒေကြီးတွေရှိသည်အဲ့ဒီလေအောင်မှာမှဟင်းဟင်းလင်းပြင်းအာကာသကြီးရှိသည်အဲ့ဒီအောင်မှာမှအဝေစီငဲတွေဆိုတာတွေဟာဖြစ်လာတာပါပဲငရေတွေကြောက်ဖို့ရမလားကြောက်ဖို့ရမလားအေးကြောက်ဖို့ကောင်းပါတယ်ဒါကြောင့်အဲ့ဒါဩကာသလောကကြီးမြတ်စွာဘုရားတည်တော်မူတာပဲဘုလိုပိသသိပ္ပပညာကြီးစိတ်တန်လို့ရပါမလား မရဘူးနော်ဒါကြောင့်မို့တတ္တဝတတ္တလောကိုခေါ်တဲ့တဥချင်းတဥချင်းသောတတ္တဝါတို့ရဲ့သဘောတရားကိုလည်းပဲမြတ်စွာဘုရားရှင်ကသိတော်မူတယ်သင်္ခါရလောကလို့ခေါ်တဲ့တတ္တဝါတွေကိုအကျိုးပေးတဲ့ကုသိုလ်အကုသိုလ်သင်္ခါရတရားတွေဘယ်တတ္တဝါတွေကိုဘယ်ကုဘယ်ကုသိုလ်ကကျိုးပေးတယ်ဘယ်တတ္တဝါတွေကိုဘယ်အကုသိုလ်ကကျိုးပေးတယ်ခုဘုန်းကြီးပြည်သားတွေကိုဒီတတ္တဝါတွေကိုရှေ့ကဘယ်လိုကုသိုလ်ကအကုသိုလ်ကကြောင့်ဖြစ်လာလဲဆိုတာမြတ်စွာဘုရားအားလုံးသိတယ်ဒီတတ္တဝါတွေသိသွားတဲ့ခံမှန်လေးပဲသူပြုတတ်တဲ့ကုသိုလ်ကအကုသိုလ်ကကြောင့် ဘယ်ဘုံဘယ်ဘွားမှာသွားပြီးတော့သူဆင်းရဲချမ်းသာအကျိုးတရားတွေရမယ်ဆိုတဲ့သင်္ခါရလောကသဘောတရားကိုလည်းမြတ်စွာဘုရားသိတော်မူပြီတဲ့ကဘာမြေတုရေတုလေတုခေါ်တဲ့ဩကာသလောကကြီးကိုလည်းသိတော်မူပြီတဲ့ဒါကိုအာရုံပြုပြီးတော့ဖျောက်ကြည်ညိုရသည်လောကဝိတုဂုံတော်လို့ခေါ်ဤကဲဆိုရအောင်တာတောကာသသင်္ခါရဟု လောကအလုံးသိကျုပ်ကိုစဉ်သိမြင်တော်မူတာဂုံတော်မြတ်လောကဝိတုခောသတ္တောကာသာပု္ပ္ပထားတဲ့သတ္တောကာသာသတ္တဩကာသာပုတ်ခွဲသတ္တောကာသာသင်္ခါရဟု လောကအာလုံးသိကျုပ်ကုန်စဉ်သိမြင်တော်မူတာဂုံတော်မြတ်လောကဝိတုခောတခေါက်ပဲဆိုတော့သူကြီးသတ္တောကာသသင်္ခါရဟုလောကအလုံးသိကျုပ်ကုန်စဉ်သိမြင်တော်မူတာ ဂုံတော်မြတ်လောကဝိတုခောကဲလောကဝိတုရာပြီနော်လောကဝိတုဂုံတော်ကြီးကဘာလာမလဲဘာဂုံတော်လာမလဲအာအနုတ္တရောပိသမတရတိဂုံတော်တဲ့သောဘဂဝါထိုသူလိုထိုတာရှင်တော်မြတ်ဘုရားသည်ဣတိပိမိမိတကဲ့ပြုတူနိုင်သူမရလွန်ကဲ့ကြည်မြန်လာ၍ ရိုက်ပြစော်ကသုံးပါတဲ့သုံးပါထိုက်တော့လူယောက်ျားနာယောက်ျားတိရစ္ဆာန်အများတို့ကိုဒုဒ္ဓမပြတရားထတဲ့ဖြစ်သုံးပါပဲ့ပြင်းသောတင်တော်မူတာဤသုံးသောဘုဒ္ဓကကြောင့်လီအနုတ္တရောပုရိသဓမ္မသရတိအနုတ္တရောပုရိသဓမ္မသရတိဘုတော်မြတော်မူပါ၏နုတ္တရောပုရိသဓမ္မသရတိဂုံတော်တဲ့ဘုနပိသခတ်လွယ်လွယ်ပဲပြောပြမယ် ဆုံးမဖို့အလွန်ခရင်တဲ့တိရစ္ဆာန်တွေလူတွေကိုဒုဒ္ဒမပြပဲနဲ့တရားချပြီးတော့ယဉ်ကျေးလေမအောင် ဆုံးမတော်မူသည်ဘုရားရှင်ကတတ္တဝါတွေကိုဆုံးမတော်မူတယ်ဆိုရတော့လည်းပဲတွေးသမျှတတ္တဝါတွေကိုဆုံးမတော်မူတာမျိုးမဟုတ်ပါဘူးနော်ဘုရားသေသမြတ်စွာဘုရားရှင်ရဲ့ညာတော်ထဲမှာရှိရှိတော်မူလိုက်တဲ့အခါမှာဆုံးမစေဆုံးမထိုက်တဲ့တတ္တဝါတွေကိုသာလင်ဆုံးမတော်မူသည် အဲလေဆုံးမသင့်ဆုံးမထိုက်တဲ့တ attva တွေကိုသာလင်ဆုံးမတော်မူသည်တို့ကျွတ်သမျှတ attva တွေကိုမဆုံးမဘူးမဆုံးမဘူးဒါကြောင့်မို့အလောကဘလူတို့လိုအမတန်ကြမ်းထမ်းတဲ့တ attva တွေကိုလည်းပဲနတ်ဘလူကြီးတွေကိုလည်းပဲယင်ကြအောင်ဆုံးမတော်မူတော့အလောကဘလူသတ္တဗာဖြစ်သွားရှာသည်ဒုနာရိုက်ပြီးတော့ဆုံးမသလားဩတရားနဲ့ဆုံးမသွားတယ်မဟုတ်ဘူးလား နာလာဂိရိဆင်းခဲ့သို့သောအမတန်ရိုင်းဆိုင်တဲ့ပြိဿံကိုလည်းပဲဒုဒ္ဓမပြပဲနဲ့မေတ္တာတတ်နဲ့ဆုံးမတော်မူသည်ဆုံးမသွားတယ်မဟုတ်လားဟောအင်္ဂုလိမာလာတို့လို အမတန်ရိုင်းဆိုင်တဲ့အမတန်ကြောက်စရာကောင်းတဲ့လူပုဂ္ဂိုလ်တွေကိုလည်းပဲဒုဒ္ဓမပြပဲနဲ့ရင်ကျင့်ဆုံးမတော်မူသည်အင်္ဂုလိမာလာယဟန္တာဖြစ်တော်မူသည်ဟုတ်ရမလား ဒါကြောင့်အဲ့ဒါလို့အင်မတန်ရိုင်းဆိုင်တဲ့လူတွေနတ်တွေတိရစ္ဆာန်တွေကိုဒုဒ္ဓမပြားတရားချက်တည်းဆုံးမပြပြင်သောတင်တော်မူတတ်သောကြောင့်သူဘာလို့ခေါ်တယ်လဲအနုတ္တရောပရိသဓမ္မသရာတိဂုံတော်ခေါ်တယ်ခုသားသမီးတွေပြောလို့ဆိုလို့များရင်အိမ်မှာဘာလို့ရတယ်လဲရိုက်ရတယ်ဖုံးတယ်ရေးရတယ်တစ်ခါရိုက်တစ်ခါပဲရတယ်တစ်ခါမြနောက်တစ်ခါလို့နောက်တစ်ခါထပ်ပြီးရိုက်ရတယ်ဒါပေမဲ့ယင်ကြည်သလားတော်တော်မြယင်မကြည့်ဘူးရှေ့မှာတော့ကောင်းတယ်လို့လို့ ကိုယ်ရကြတော့တမျိုးဖြစ်နေတတ်တယ်။မြတ်စွာဘုရားဆုံးမတော်မူလို့ယဉ်ကျေးသွားတဲ့တတ္တဝါမှန်သမျှနောက်ထပ်ဖောက်ပြတဲ့ပုဂ္ဂိုလ်ဆိုတာရှိရလား။သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာအပယ်ကိုလားတဲ့ဆိုတာရှိသေးရလား။သာကရဏပယ်ဖြစ်တဲ့ပုဂ္ဂိုလ်တွေကသူပယ်ပြီးတဲ့ကိလေသာတွေသူ့မှာထပ်ဖြစ်တဲ့ဆိုတာရှိသေးရလား။အနန္တပုဂ္ဂိုလ်တွေယဂတောသမောဟတွေပယ်ပြီးတဲ့နောက်မှာနောက်ထပ်အနန္တပုဂ္ဂိုလ်တွေမှာယဂတောဒေါသကိလေသာတွေထပ်ဖြစ်တဲ့ဆိုတာရှိသေးရလား။ ယန္တာပုဂ္ဂိုလ်တွေမှာလည်းပဲနတ္တကိလေသာထားဖြစ်တယ်ဆိုရှိသေးရဲ့လားဒါကခုခဲမှာပြန်ထားဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်နော်ယဟန္တာယဟန္တာနဲ့ပြန်ပြီးရပုထုဇဉ်ချက်တဲ့ပုဂ္ဂိုလ်တွေအများကြီးပါပဲဘုရားဒီပြဿနာတွေဖြေရရှင်းရတယ်ဒါတွေအမှန်စင်စင်မြတ်စွာဘုရားရှင်ရဲ့တပိသတော်ကအစင်မှန်တယ်မြတ်တော်ဖြစ်ဖောက်ပြမှုဆိုတာရှိသေးရဲ့လားမရှိဘူးဒါကြောင့်မို့ဒိဋ္ဌရမယ်ခုခင်မှာဉာဏ်စဉ်တရားနာတဲ့ယောဂီတွေဒိဋ္ဌရမယ် စစ်မှန်တဲ့ဉာဏ်စဉ်တရားရပြီဆိုရင်တော့ဖောက်ပြပြရှိသေးရဲ့လားမစစ်မှန်ဘူးဆိုရင်တော့ဖြင့်သီးဖို့ခရင်တယ်မဟုတ်ဘူးလားအေးငါးပါးသီလတွေမြဲခြင်းရှင်တော့ဖြင့်ဟုတ်မမြဲဘူးဆိုရင်တော့ဖြင့်ပြန်အထုဖို့လူသည်ငါဉာဏ်စဉ်တရားနာပြီးငါဉာဏ်စဉ်တရားနာပြီးပြီးဒီလိုတမောမောမနေနဲ့တချို့ပုဂ္ဂိုလ်တွေကသာသမီမင်္ဂလာဆောင်ကျွန်မသားကညံစင်နာပြီးသားကျွန်မသမီးကညံစင်နာပြီးသားအေးတခါတည်းကညံစင်နာပြီးတဲ့ညံနဲ့ပေါက်ပြီးတော့သာသမီတွေအိမ်ဆောင်ပြကြတယ် တော်တော်လဲကြာရောတခုဓမ္မတွေဖြစ်ကုန်ရောတခါတည်းဘယ်လိုညံတွေစင်ပြီးတော့နာရမမသူညံစင်တော့မမီဘူးညံစင်တော့မိမမီမသိဘူးလူစင်တော့မမီသိကြဘူးညံစင်မီဖို့တဲ့လူစင်မီဖို့ကအရေးကြီးတယ်နော်ဘုလိုပိသဘာအရေးကြီးတယ်လဲညံစင်မီဖို့တဲ့လူစင်မိဖို့ကရေးကြည့်တယ်လူစီမရင်တော်တော့ပါပြီညံစင်မိမိမမိမိဟုတ်လားမလားအေးဒါသိရေးကြည့်တယ်နော်ဘုလိုပိသဒါကြောင့် မြတ်စွာဘုရားရှင်ကတရားတော်အတိုင်းတကယ်ရှင်းတဲ့ပုဂ္ဂိုလ်တွေကြတော့ဉာဏ်စဉ်မမီစရာအကြောင်းမရှိပါဘူးဖောက်ပြစရာအကြောင်းရှိသေးရဲ့လားဒီအတိရောက်အတုသွားမှာဘုလို့ပြိဿမှန်ရဲ့လားမရသိဘူးဆိုရင်ထာအာထုမရသိဘူးဆိုရင်ထာအာထုမရသိဘူးဆိုရင်ထာအာထုမပြင်းနဲ့တရားမရခဲ့ဆိုရင်ဘယ်သွားမလဲမြေထူးရေထူးလေထူးအဝဘာရှိတယ်လဲဟာလာဟင်လီအာဂါဒကဟာလာဟင်လီဟောဝီဇင်ရကို ကြသွားမယ်ကယ်လို့ရပါဦးမလားမရဘူးနော်ဒါကြောင့်မို့အနုတ္တရာပရိသဓမ္မတရာတိဂုံတော်ဆိုတာမလိမ္မာမယင်ကျက်တ attva တွေကိုလိမ္မာယင်ကျက်ဆုံးမတော်မူသောဂုံတော်အခုဘုန်းကြီးတို့တရားနာပရိသတရားဆိုတော့လိမ္မာယင်ကျက်တဲ့အဆဲကိုကိုမှမရပြီဘူးလားမရပြီဘူးလားအရင်ကအိမ်မှာနေတာနဲ့စာရင်ရစ်တာထိတ်ရတဲ့ခါကျနက်နက်တော့နက်နက်ကလေးတော့မလိမ္မာဘူးလားအဲနက်နက်ကလေးတော့လိမ္မာသွားတယ်မှာအရင်ကနဲ့စာရင်တော့ဖြင့်နက်နက်ကလေးတမန်သောင်းလောက် တဖဲသားလို့တိုးလာတယ်ဗောဟုတ်တယ်မလားအေးနက်နက်ကလေးလိမ်မာတော့ထွက်သွားပြန်ပြီးပြန်ပေါ်ပြန်မိုက်သွားပြန်ရောနောက်တစ်ခါတစ်ခါလာလိုက်နက်နက်လိမ်မာလိုက်ပြန်ဖြစ်သွားလိုက်တစ်ခါမိုက်သွားလိုက်ဝင်နဲ့ထွက်နဲ့ရိပ်သာဒီမှာလည်းမြေသာတစ်ခါလဲခြေရာကြီးကွဲ့ပြီးတော့ကြာရင်တဲ့လူကလူစင်မမီဘူးဟုတ်ရဲ့လားဒီလိုဆိုရင်သာသနာတော်နဲ့တွေ့ရတာလူဖြစ်ကျိုးနပ်ပါမလားသာသနာတော်နဲ့တွေ့ရကျိုးနပ်ပါမလား အရက်စော့ပြီးတော့တမတ်တဖို့ရမှဉာဏ်စဉ်မိမာဘုလိုပြိဿဒါမှဘုရားအလိုတော်ကြားမယ်နော်ကဲဆိုရိုက်ပြစောကဖုံမာပဲစောမထိုက်တော်လူယောက်ျားနာယောက်ျားတရိษံအများတို့ကိုဒုဒ္ဓမပြ တရားချသဖြင့်ဆုံးမပွဲပြင်ကောင်းသင်တော်မူတာဂုံတော်မြတ်အနုတ္တရဟုခေါ်ရိုက်ပြစောကဆုံးမသည်ဆုံးမထိုက်တော်လူယောက်ျားနန်းယောက်ျားတိရစ္ဆာန်များတို့ကို ဒုဒ္ဓမပြတရားချသဖြင့်ဆုံးမပတ်ပြင်လောင်တင်တော်မူတာဂုံတော်မြတ်အနုတ္တရာဟုခေါ်သူကြည့်တစ်ခေါက်ရိုက်ပြစောကအဲညာကောင်းတဲ့ယောဂီပဲ ကဲနတနတဘုန်းကြီးရဲ့တက်တက်တင်ပြမှာပေါ့တရားနာတော့ပြင်သွားယူလားမပြီးပြတ်ခိုင်းရင်ကောင်းမလားဆက်ဟုတ်ရင်ကောင်းမလားကဲဖို့လို့ပြေးသားကဲသဘောတူရင်ဖြားလိုက်မယ်ဟုတ်လားပြတ်ဆိုရိုင်းပြစောကဘုမသည်ဆုံးမထိုက်သောလူယောက်ျားနာယောက်ျားတိရစ္ဆာန်များတို့ကို သုဒ္ဓမပြတရားချသဖြင့်သုံးမပြည့်ပြင်သုံးမပဲ့ပြင်သောသင်တော်မူတာဂုံတော်မြတ်အနုတ္တရဟုခေါ်နည်းနည်းရှိတာကိုနော်ဘာဂုံတော်ခေါ်တယ်လဲနုတ္တရပရိသဓမ္မတရာတိနောက်တာဘာဂုံရှိတယ်လဲသတ္တတေဝနုဒနာဂုံတော်လွယ်ပါတယ် တ်စွာဘုရားရှင်ကဘသူတွေရဲ့ဆရာဖြစ်တယ်လဲလူနတ်တို့ရဲ့လူရဲ့ဆရာနတ်ရဲ့ဆရာပြမာတို့ရဲ့ဆရာတရိစ္ဆာတို့ရဲ့ဆရာကောမဖြစ်ဘူးလားဖြစ်တယ်လူနတ်ပြမာတတ္တဝါတို့ရဲ့ဆရာဖြစ်တော်မူသောကြောင့်ဘုရားကိုဘာလို့ခေါ်တယ်လဲတတ္ထာဂုံတော်တတ္ထာဒေဝမနုဿနာဂုံတော်တတ္ထာဒေဝမနုဿနာဂုံတော်မြတ်စွာဘုရားရှင်ကလူတွေရဲ့ဆရာလည်းဖြစ်သည် နတ်တေရဲ့ဆရာလည်းဖြစ်သည်မြမတို့ရဲ့ဆရာလည်းဖြစ်သည်ဒါကသူ့ဘာလို့ခေါ်တယ်လဲတတ္တတေဝမုဒ္ဒနာဂုဏလို့ခေါ်သည်ကိုဘုန်းကြီးတို့ကျမ်းစာပိစားတဲ့ဆရာဘူးလေဖះပဲမဟုတ်ဘူးလားဖះပြောတဲ့အတိုင်းတရားကြက်တာပဲမဟုတ်ဘူးလားခုဖះဟောတဲ့အတိုင်းခုဘုန်းကြီးတရားဟောနေတယ်မဟုတ်ဘူးလားဟောတဲ့အတိုင်းတရားနာနေတယ်မဟုတ်ဘူးလားဖះစကားကိုနားထောင်သလားနားမထောင်ဘူးလားနားထောင်ရင်ဖះရဲ့တပည့်ဟုတ်သလားမဟုတ်ဘူးလား ဖះတပည့်ဟောရင်ဖះဘုလို့ဆရာမဟုတ်ပဲဘူးလားမဟုတ်ပဲဘူးလားအဲ့ဒါကိုခေါ်တယ်တတ္ထတေဝတတ္ထတေဝမရဒနာဂုံတော်ဆိုတာဒါခေါ်တာလွယ်လွယ်လေးပါပဲဆိုခပြည့်ကြီးခေါ်အောင်မယ်တတ္ထတေဝသောဘဂဝါထိုသူလို့ထောတာရှင်တော်များဘုရားသည်ဣတိပိမြမနာလူခသိသူတို့၏ဆရာတဆူအစစ်ဖြစ်ကြီးဖြစ်တဤသို့သောကုသကကြောင့်လီ သတ္ထဒေဝမရုဒနံသတ္ထဒေဝမုသနာကိုတော်မူတော်မူပါ၏ဆိုလူနဲ့မြမတတ္တဝါတို့ဤဆရာတစုအစေဖြစ်ကြီးဖြစ်တတ်ဂုံတော်မြတ်သတ္ထဒေဝခောလူနဲ့မြမတတ္တဝါတို့ဤ တရားတဆုအစေဖြစ်ကြီးဖြစ်တတ်ဂုံတော်မြတ်သတ္ထာဒေဝခောလွယ်ပါတဲ့နှကောက်စုကြည့်လူနဲ့မြမ အတ္တဝါတို့ဤဆရာတဆူအစေဖြစ်ကြီးဖြစ်တတ်ဂုံတော်မြတ်သတ္ထာဒေဝခောတသုလူနာပြမ ဖုန်းနဲ့ပိသဆရာဘူးလဲဩကိုဆရာကိုမွေးတယ်နော်သတ္ထဒီဝကုံတော်မွေးနေကြတာကိုနောက်ဘာကုံတော်လာမလဲဗုဒ္ဓဂုံတော်သောဘဂဝါထိုသုလုထိုတာရှင်တော်မြတ်ဘုရားသည်ဣတိပိသစ္စာလိဒာတရားမှန်ကိုဝေပါသိတာဝိနည်းတို့ကိုလည်းသိစေတော်မူတာဣတုသောကုသကကြလီဘုဒ္ဓဗုဒ္ဓပြုတော်မူပါ၏။ဘာဖြစ်လို့ဗုဒ္ဓခေါ်တယ်လဲ သစ္စာ၄ပါးကို ကိုယ်တော်တိုင်လည်းသိတော်မူသည်သတ္တဝါတွေကိုလည်းသိစေတော်မူသည်ဒါကြောင့်ဗုဒ္ဓဂုဏ်လို့ခေါ်သည်မြတ်စွာဘုရားရှင်ကသူသစ္စာ၄ပါးသူသိပြီးတော့သူနိဗ္ဗာန်သူတည်းသူတောက်ထက်ဝင်သွားသလားသူတပါးတည်းဝင်သွားသလားတတ္တဝါတွေကိုလည်းပဲတိတိတိထက်တတ္တဝါတွေကိုလည်းသစ္စာ၄ပါးတရားကိုသိအောင်သူမဟုတ်ပဲဘူးလားဘယ်တိဟောသွားသလဲဒီကနေ့တိပဲဘယ်တိဟောသွားသလဲ သူ့ရဲ့ကိုယ်စားသူတပည့်သံဃာတော်တွေကိုထားပြီးတော့နိဗ္ဗာန်ဝင်သွားတာမဟုတ်ဘူးလားခုနိဗ္ဗာန်ရောက်ကြောင်းတရားကိုဟောနေတာဘုရားကဟောနေသလားဘုရားတပည့်သံဃာတော်ဟောနေသလားဘုရားပြိနိဗ္ဗာန်သဟာနေကြသူ့ကိုယ်စားဘုသူထားခဲ့တယ်ဘုရားပြေးစားစီးစီးမစီးရစီးမြတ်စီရလောက်ဒီပါဘူးနော်သိရလားဒီကသံဃာတော်တွေကိုအပြစ်မမှားနဲ့သံဃာတော်ကြောင့်သစ္စာပေပါတရားကိုလောကမှာရှိနေတာသံဃာတော်ကိုဘာလို့ရမလဲ မပြစ်မှားရဘူးသံဃာတော်သွားပြီးတော့မယိုင်းနဲ့သံဃာတော်သွားပြီးတော့မထိုးနဲ့သံဃာတော်သွားပြီးတော့မခုံးနဲ့သံဃာတော်သွားပြီးတော့မတိုင်းနဲ့အကုသိုလ်တွေဖြစ်သွားမယ်ဒါကြောင့်သံဃာတော်တွေကိုမြတ်စွာဘုရားရှင်ကသူ့ရဲ့ကိုယ်စားနိဗ္ဗာန်ရအောင်ထခဲ့တော်မူသည်သစ္စာလေးပါးတရားဆိုတာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားသမုဒယသစ္စာ ဆင်းရဲခြင်းမှတရားသို့တွန်းပို့နေတဲ့လောဘတရားနိရောဓသစ္စာဒုက္ခသမုဒယချုပ်ငြိတဲ့နိဗ္ဗာန်တရားမဂ္ဂသစ္စာနိဗ္ဗာန်ရောက်ကြောင်းမဂ္ဂရှိပါသစ္စာတရားဘယ်နှပါးရှိတယ်လဲအသစ္စာ၄ပါးဒုက္ခသစ္စာတရားဆိုတာဟာလောကိစေ87လောဘကျင်70 50တိယုံ28ပါအဲ့ဒီတရားအကုန်လုံးကိုဒုက္ခသစ္စာတရားတရားလို့ခေါ်တယ် ပိဋမသဘောတရားအနေနဲ့သစ္စာဖွပြမယ်ဆိုရင်လောကီစိတ်81ရှိတယ်လောကုတ္တရာတရား7ပါးဒုက္ခသစ္စာတမပါဘူးလောဘကိစေတိ51ပါး50စေတိ52ပါးတည်းကလောဘကိ51ပါးယုတ်28ပါးအဲ့ဒီတရားအကုန်လုံးကဒုက္ခသစ္စာတရားတရားပဲအခုဘုန်းကြီးတို့တရားနာပိသတ်တွေလောကီစိတ်တရသိယုတ်တရားကြောင့်ခန္ဓာ၅ပါးဖြစ်နေတယ်မဟုတ်ဘူးလားခုဒုက္ခမဖြစ်ပြီဘူးလားဖြစ်တယ်ခုဘုန်းကြီးတရားဟောနေတယ်သူနေပါတော်တော်ညောင်းတယ် ဒါပေမဲ့ဘုန်းကြီးညောင်းလဲညောင်းတယ်မှန်လဲမှန်နေတယ်ဟောလဲဟောနေတာပါပဲဘုန်းကြီးတို့တရားနာပိသားတွေမညောင်းဘူးလားညောင်းတယ်မှန်တော့မှန်မိရလားဒီကိုယ်လေးတရားဘယ်တော့ပြီးပါလိမ့်မလဲဘယ်တော့ပြီးပါလိမ့်မလဲဘုရားကတော့ကိုဘဟောအခုမှဘယ်နှပါရှိသေးတယ်လို့စဉ်းစားရှင်နဲ့စဉ်းစားနေမှာပါပဲအခုဘုန်းကြီးသူတော်ညောင်းနေတယ်ညောင်းပြီဘုန်းကြီးမှန်နေတာပါပဲသူညောင်းနေတာကိုလည်းသိတယ်ဟောနေတဲ့တရားကိုလည်းသိတယ်ဟောဖို့တရားတွေကိုလည်းစဉ်းစားနေတယ်စိတ်ထဲမှာအလုံးအမတန်ကိုရှုပ်အကုသိုလ်တစ်ခုမှမလာနိုင်ဘူး အလုပ်တွေအမတန်များနေတယ်။ဒါကြောင့်သစ္စာလေးပါးတရားကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသူကိုယ်ရင်လည်းသိတယ်တတ္တဝါတွေကိုသိစေတော်မူတယ်။ဒါကြောင့်သူဘာလို့ခေါ်တယ်လဲ။ဗုဒ္ဓဂုဏ်တော်မြတ်စွာဘုရားပါရမီတော်ဖြစ်တော်မူတဲ့အခါမှာဗုဒ္ဓဘောဓိယသစ္စာလေးပါးတရားကိုငါသိတော်မူရင်တတ္တဝါတွေကိုလည်းပဲသိစေတော်မူတယ်သိစေတော်မူမယ်သူဒိဋ္ဌာတော်မူခဲ့တဲ့အဲ့ဒါဗုဒ္ဓဘောဓိယလို့ခေါ်တယ်။မုတ်တော်မောစေယငါသံဃာထက်ကလောရင် တတ္တဝတွေကိုလည်းပဲတန်တရားထက်ကလောစိမ့်မယ်အဲဒါကို မုတ်တော်မောစီယံသိမ့်သောတာရိယငါတန်တရားတစ်ဖက်ကနိဗ္ဗာန်ကိုကူးရင်တတ္တဝတွေကိုလည်းပဲတန်တရားတစ်ဖက်ကနိဗ္ဗာန်ကိုမကူးစေတော်မူမယ်သူရဲ့ဒိဋ္ဌံနဲ့ဘုရားဖြစ်လာတော်ဘုရားဖြစ်လာတော်မူတဲ့အတွက်ကြောင့်မို့သူရဲ့ဒိဋ္ဌံအချက်သုံးချက်မပြည့်စုံဘူးလားဘုဒ္ဓဘောဓိယံသစ္စာလေးပါးတရားကိုသိသူသိတော်မူတဲ့အတိုင်း သတ္တဝါတခုလည်းသိစေတော်မူသည်မုတ်တော်မောစယံသူသံတရားထက်ကလောတော်မူတဲ့အတိုင်းလောတိလောထက်သတ္တဝါတခုလည်းလောစေတော်မူသည်တိန်တော်ဒါရိယံသူသံတရားတစ်ဖက်ကရောက်တော်မူတဲ့အတိုင်းသံတရားတစ်ဖက်ကသို့ရောက်တော်မူနိုင်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲသူပို့ဆောင်တော်မူသည်ခုပိသဟောရလားအဲကဲသမုတ်ဆိုရအောင် သစ္စာလေးတံတရားမှန်ကိုသိမြင်တော်မူတာတတဝါတို့ကိုလည်းသိစေတော်မူတာဂုံတော်မြတ်ဗုဒ္ဓဟူ၍ခေါ်သစ္စာလေးတံတရားမှန်ကို သိမြင်တော်မူတာတတဝါတို့ကိုလည်းသိစေတော်မူတာဘုံတော်မြတ်ဗုဒ္ဓဟူ၍ခေါ်မစုံနဲ့တော့ရခင်မှာရမယ်ဆိုခိုင်းလည်းပဲနော်ရခင်မှာရမယ်မဆိုပါနဲ့သိတက်ကသိတက်ကပဲဆုထားပြီးတော့နော်မတပတ်ကြံသေးတယ်တပတ်ပဲကြံတယ်ပြီးခါနေပြီ သိက္ခာနည်းတို့မမှန်နဲ့ဘဂဝါဘုံတို့ကအလွန်ကြယ်ဝန်းတယ်ဟောမယ်ဆိုရင်တတုတ်ကိုဟောရမှာဒါပေမဲ့ဘုနည်းနည်းပဲကျင်းချင်းပဲဟောမယ်10မိနစ်လောက်ပဲဟောမယ်ခုရှင်းနိုင်ခွဲပြီးရှင်းနိုင်တော့ခွဲသွားပြီပေါ့နောက်တာမိနစ်20ကြားနိုင်နာနိုင်သေးရဲ့လားဆရာတော်ပဲကြာနှစ်နာရီဟောတဲ့တရားကိုဘာဟုတ်ခါတယ်လဲဘုန်းကြီးတရားဟောရင်ဘုန်းကြီးပြန်ဟောတာနည်းနည်းတူထားလို့ဆရာတော်ပဲကြာနှစ်နာရီဟောတဲ့မြဲတာအော်တာပြီးတော့ခုတော့မပြောဘူးပြီးနေတယ်ဘုန်းကြီးဆရာဘုန်းကြီးက ဩငါဟောတဲ့တရားတော်ပြန်နှစ်နိုင်ဟောမှရမယ်ဓမ္မဆရာတော်ဖက်ကြီးရဲ့သဘောကြမယ်အကယ်၍ငါတနိုင်လည်းတရားဟောမှဆိုရင်တော့ဆရာဖက်သဘောကြမှာမဟုတ်ဘူးကောင်းကောင်းမြန်ဘယ်လိုများလုံးသွားပါလိမ့်မလဲမေးရှင်မေးနေပဲဘုန်းကြီးကမေးတဲ့ဥက္ကမင်းကိုတခါကြီးရှေ့ဘုန်းကြီးတွေတရားဘယ်လိုဟောသလဲတနိုင်ပဲဟောပါတယ်ဗျာဘုန်းကြီးဟောတော့ဘုန်းကြီးတရားတော့တနိုင်နဲ့မရပါဘူးအနည်းဆုံးတနိုင်ကျော်မှရမယ်ကဲဘဂဝါကုံတော်ဟောရစို့နောက်ဆုံးကိုတော့ဘာလို့ခေါ်တယ်လဲ သောဘဂဝါထိုသူလို့ထိုတာရှင်တော်မြတ်ဘုရားသည်ဣတိပိဣသေရိယဓမ္မယတာသီရိကာမပယတာကိုဘုတ်ချောင်းစုံတို့နှင့်ဂုံလွန်တော်မူတာဤသို့သောကိုယ်တကကြတိဘဂဝါဘဂဝါမိတော်မူပါ၏ဘဂဝါဂုံတော်ဆိုတာဟာဣတိရိယစတဲ့ဂုံတော်ဘုတ်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဂုံတော်ဣတိရိယဂုံတော်ဣတိရိယဓမ္မဂုံတော် ယတဂုံတော်သီရိဂုံတော်ကာမဂုံတော်အဲဒီတော့ပယတ္တဂုံတော်ဘယ်နှပါးရှိတယ်လဲ6ပါးရှိတယ်အဲ့ဒီဂုံတော်6ပါးထဲမှာကိုမှဒီအိသရိယဂုံတော်အပွားက7ပါးတောင်ရှိတယ်ဘုန်းကြီးပြအဲ့ဒီ7ပါးကိုနာကြလိုက်ရရင်ဘုရားကိုအမတန်ကိုကြည်ညိုသွားမယ်ဒါအခြေကြာတော့ပြသွားပြီးတော့မတွဲနေနဲ့ဒီဒီဘဂဝါဂုံတော်ကိုတော့ပြသိသိချာချာနာကြကြ ဣတိရိယဂုံတော်ထက်မှပါဝင်တဲ့တရားကိုထားခဲ့ပြီးတော့ဓမ္မဂုံတော်ပြောပြမယ်နည်းနည်းလေးဓမ္မဂုံတော်ဆိုတာဟာကိရိသာယံကိုပယ်ဖြတ်နိုင်တဲ့ဂုံတော်မလိတံဖလိတံနိဗ္ဗာန်ဖြစ်သောလောကုတ္တရာတရား၉ပါးကိုသိတော်မူတဲ့ဂုံတော်ကိုဓမ္မဂုံတော်လို့ခေါ်သည်ဘဂဝါဂုံတော်ထက်မှပါတဲ့အစိတ်ပိုင်းဖြစ်တဲ့ဓမ္မဂုံတော်ဆိုတာဟာကိလေသာယံကိုပယ်ဖြတ်နိုင်တဲ့ဂုံတော် မလိတ္တဖလိတ္တနိဗ္ဗာန်တရားကို အမှန်သိတော်မူတဲ့ဂုံတော်လောကုတ္တရာတရား၉ပါးကိုအမှန်သိတော်မူတဲ့ဂုံတော်ကိုဓမ္မဂုံတော်ဟု၍ခေါ်သည်နားလိုက်နော်ဓမ္မယတ္တာယတ္တာဘုံတော်ဆိုတာဟုတ်တိုင်းမှန်စွာဖြစ်ပေါ်လာတဲ့အတွက်ကြောင့်ကဘာတိုင်းပေါင်းတသောသော လောကဓမ္မာပတ်တင်ထမ်းမြနှံ့စတဲ့ကျော်စောနိုင်ခြင်းဘုံတော်ကိုယတ္တာဘုံတော် စက်ကြောလာဂတိတသိမ့်မြတ်စွာဘုရားရေဂုံတော်ကြီးစုတော်အနန္တပြန့်နှံ့ကြော်ကြားတော်မူတယ်အဲ့ဒီဘုံတော်ကိုဘာလို့ဘုံတော်ခေါ်တယ်လဲယသဘုံတော်လို့ခေါ်သည်မြတ်စွာဘုရားရှင်ရဲ့ဂုံတော်ဟာဘယ်လောက်ထိနိုင်တယ်လဲစက်ကြောလာဂတိတသိမ့်ကနှံ့တော်မူသည်တဲ့လူပြည်မဆိုထားနဲ့အဲ့တော့ဣတရိယဓမ္မယသအဲ့ဘာလဲမလဲသီရိဘုံတော်သီရိဘုံတော်ဆိုတာကျက်တည်မင်္ဂလာ ပြည့်စုံတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ကအိမတမလှတယ်အိမတမသတ်ပေတယ်ဘယ်အင်္ဂလိပ်တစ်ခုမြတ်စွာဘုရားရှင်မှာလိုတယ်ဆိုတာမရှိဘူးလေမျက်လုံးမျက်ကုန်းနှာတန်းနှခမ်းလက်အခြေပုံဟန်နေတာခန္ဓာကိုယ်အဆူအကျုပ်အယောင်အဖြူအမဲအစစအရာရာမှာမြတ်စွာဘုရားရှင်ဂုဏ်တော်များကြီးရဲ့ခန္ဓာကိုယ်ကြီးကိုကြည့်လိုက်တဲ့အခါကျတော့ ဘာအင်္ဂါအစိမ့်မတစ်ခု လုံနေသေးတယ်လို့မရှိဘူးအားလုံးလှသည်လက်ဆော့ပြောချင်းအားလုံးပါဖြစ်တယ်လေလှတယ်တဲ့အဲ့ဒီလှတဲ့ဂုံတော်ကိုဘာလို့ခေါ်တယ်လဲသီရိဂုံသီရိဘုံတော်လို့ခေါ်တယ်ဒါကြောင့်မို့မိတွေ့တော့ဂေါတမီပြိနိဗ္ဗာန်စာခဏီကြတော့ဘုန်းတို့ပေးတာကြားဖို့သလားမသိဘူးသာတော်ဖရာတဲ့သာတော်ဖရာကိုတပည့်တော်ပါရမီဖြစ်လာတာဒီဘဝနောက်ဆုံးဘဝပဲသာတော်ဖရာကိုဖုံ့ပြောတော့ အဲ့ဒီပြီးတော့နောက်ဆုံးဘဝဖူးမြော်ခြင်းဖြစ်ပါတယ်ဘုရားဒါကြောင့်မြတ်စွာဘုရားရှင်ရဲ့ခန္ဓာကိုယ်ကိုသင်္ကန်းကိုလှည့်ပြီးတော့အရှိခိုးခါတော်မူပါလို့မြတ်စွာဘုရားရှင်အောက်ခန္ဓာကိုယ်တစ်ပိုင်းမှာသင်္ကန်းထားပြီးတော့အထက်ခန္ဓာကိုယ်တစ်ကုံလုံးကိုချော့ပြီးတော့မိတ္တတော်ဂေါတမင်ပရိနိဗ္ဗာန်သက္ကာနိမှာအပူဇော်ရှိခိုးခံရတယ်ဘုရားပြီးသားကြောက်ဘူးသလားမြတ်စွာဘုရားရှင်ကုံတော်ကိုရမကြီးကဘလောက်စားသလဲဆိုတာအဲ့ဒါမိတ္တတော်ဂေါတမင်ရှိခိုးသွားတာမြတ်စွာဘုရားရှင်ရဲ့ အမတကျေးဇူးများတော့ခန္ဓာကိုယ်ခန္ဓာကိုယ်သင်္ကန်းတော့ကိုယ်အထက်တစ်ပိုင်းကိုလှည့်ပြီးတော့ဖျားရှင်အပူဇော်ခံရရှိခိုးခံရတယ်ဘုလိုပြီးသားဘုန်းကြီးတို့လည်းပဲအရှင်ဘုရားရှင်ဘုရားခန္ဓာကိုယ်သင်္ကန်းကိုလှည့်ပြီးတော့ရှိခိုးခံရှိခိုးပြရတယ်လာမချောင်းနဲ့ဘုန်းကြီးတို့ကနာယုတ်ကြဲကြဲနဲ့ရှိခိုးကောင်းမှမဟုတ်ပါပါဘူးနော်မြတ်စွာဘုရားရှင်ရဲ့ကုံတော်မြန်ကြီးကဘယ်လောက်ထိစားသလဲဆိုတာမှန့်ကြည့်ကြည့်ကိုနိုင်ငံခြားမှာပေါ်နေတယ် ဒီကွန်ပျူတာနဲ့ရိုက်ထားတဲ့ဘုရားရှင်ကိုယ်တော်ညာကြီးခန္ဓာကိုလှုပ်ရှားပြီးတော့ဘုရားတရားဟောတဲ့ပုံတော်ကြီးခုပေါ်နေတော်တော်လေးလှတယ်လို့ထားတာဘုန်းကြီးကတော့အေးခုဟောင်ကောင်သွားတော့ဟောင်ကောင်မှာတရားစကားပြေတော့သူတို့အဲ့ဒီမှာပြတယ်ကွန်ပျူတာနဲ့လှုပ်ထားတယ်ဆိုတော့ဘုရားရှင်တော်တော်လေးလှတယ်အဲဘုန်းကြီးကကိုခိုင်းထားတယ်ဘုံမပြေရောက်နေသလားမရောက်ဘူးလားမသိဘူးမြတ်စွာဘုရားကိုယ်တော်လေးပဇာနိဖွင့်ဟပြီးတော့လဲလေးနဲ့ညွှန်ကြပြီးတော့တရားဟောတော်မူတဲ့ပုံတော်ကြီးခုကွန်ပျူတာပုံကြီးပေါ်နေတယ်တော်တော်လေးလှအောင်လုပ်ထားတယ်ဒါမှမဟုတ်လည်းပဲ ဖះတော့ပဲပြပါလိမ့်မလဲတော်တော်လေးတော့လှအောင်တော့လှုပ်ထတာပါပဲသီရိဘုံတော်ဆိုမြတ်စွာဘုရားရှင်ကိုရမေကြီးအင်မတန်မှလှတယ်တဲ့စိတ်ကမှန့်ကြည့်ကြည့်ဖះလှသလားမလှဘူးလားဒါကြောင့်မို့ဖះစုပန်တဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ကိုအကြပြီးတော့ဖះစုပန်ရတာပါပဲဒါလို့ဆိုတော့နားလည်ပြီပေါ့မြတ်စွာဘုရားရှင်လှသလားမလှပြီဘူးလား ကိုကဲမှာလူတွေလှမ်းဘာလို့လဲလုံးနေရတယ်လဲအမျိုးမျိုးပြရတယ်မဟုတ်လားအမျိုးသမီးတွေလည်းမျိုးမျိုးပြရအမျိုးသားတွေလည်းမျိုးမျိုးပြရဒါဓမ္မပဲလှသလားပြင်းပြင်းနဲ့ဘာဖြစ်လာသလဲအိုသွားတာပဲမဟုတ်သလားပြင်းပြင်းနဲ့ပုတ်ပုတ်လှလာသလားအဲမလှပါဘူးနော်လှတယ်ပြောမှလည်းပဲသဘောကျတယ်မဟုတ်လားမလှဘူးလို့ပြောရင်တက္ကမကြီးသဘောကျရလားဟောတက္ကမကြီးရဲ့ အိုသာအိုဝင်မဲ့ရင်ကပုံတိုင်းပါပဲအရွယ်မကြဘူးဆိုဟိဟိသဘောကျသွားတယ်သဘောကျသွားတယ်ဆရာတော်ကပြောမှပြောတာပါပြီလေအဲအဲ့ဒါအဲ့ဒါမျိုးဟိဟိတော့နည်းနည်းတော့ပြောသွားတာပါပဲဟုတ်တာမလားတခါတခါလဲတခါတော့မကြီးတွေကိုအဲ့လိုပြောရတယ်ပြောက်တာတော့ဟုတ်ဘူးပေါ့မှန်လဲသိပြီးတော့မမှန်ဘူးပေါ့ तू ကပြင်လာတာကိုအဲလက်ခံလေးတွေကလည်းနင်းနင်းရဲရဲအဲ မျက်ခုံးတွေကလည်းပဲဆော့ထားရတာလာရီလိုပဲဟိုးနာနာတီကိုွေးပြီးတော့တခါရလေအဲနဲ့တာမဟုတ်ဘုရားမျက်ခုံးမြမျက်ခုံးမှုမြနာနာတီရောက်သလားစဉ်းစားရစဉ်းစားတချို့ဆွဲလိုက်တာနဲ့တာမဟုတ်ဘူးစဉ်းဆွဲထားရတာရှင်းတော့တော့နှခကရေးနိတတာကိုကတော့ဘလို့မှသူပြတာတာဖြူတူတူဘာတွေမှမသိဘူးလက်ချက်လက်သက်တွေခြေသက်တွေမှလည်းဘာတွေမှတော့မသိတော့ဆိုးထားရတာလေသူထားရတာမြတ်စွာဘုရားရှင်အဲ့လိုဆိုးရသလား လူတွေမှာမြစ်သိမိနေတာချင်းတခါလဲမြေတွေကွင့်ထားလို့အုံးမဲ့တွေသုတ်ထားရတယ်မဟုတ်လားတခါတည်းကမိဖို့ကြောင့်တည်းကအုံးမဲ့တမမနေရဘူးတခါအလှပြင်လဲရတာလေမြတ်စွာဘုရားရှိမှအဲ့လိုပြင်စရာရှိရလားသူ့အလိုလိုကသူ့ပရမီအားလျော်စွာခန္ဓာကိုယ်အမတလှရမဟုတ်လားအဲ့တော့ဘာဘုံတော်ခေါ်တယ်လဲသီရိဘုံတော်ဘုရားအမတလှတယ်တို့မှတ်ထားတက်ဆိုအဲ့ဒီသီရိဘုံတော်ထမ်းမှာနော်ထပ် အဲရှစ်ပိုက်ကြံသေးတယ်မဆုံနေအောင်မဆုံနေအောင်ဆိုလိုများသေးဘူးဆိုလိုများသေးဘူးတိတိပုလို့ထမอืมသိချာနောက်ထောင်ရအောင်တိတိပုလို့ထမအဲ့ဒီတိတိဘုံတော်ထမပေါင်ဝင်တဲ့ဘုံရှစ်ပတ်ပါတယ်အနိမဘုံတော်လကိမဘုံတော်မခိမဘုံတော်ပတ္တိဘုံတော်ပါကမ္မဘုံတော်ဣတိတာဘုံတော် ဝတိတာဘုံတော်ယတ္ထကမဝတိတာဘုံတော်ဆိုပြီးတော့ဘုံတော်မနှပါပါလေရှစ်ပါးရှိတယ်မြတ်စွာဘုရားရှိတယ်အနိမဘုံတော်ဆိုတာအလွန်တရာသေမွေ့တဲ့ရုပ်ဆင်းကိုဖန်ဆင်းနိုင်တဲ့ဘုံတော်ကိုအနိမဘုံတော်ခေါ်တယ်မြတ်စွာဘုရားရှင်ခန္ဓာတော်ကိုဖန်ဆင်းတော်မူလိုက်တဲ့အခါမှာအင်မတန်သေမွေ့တဲ့အင်မတန်သိငယ်တဲ့ရုပ်ကိုဖန်ဆင်းလို့ရတယ် လောက်ထိဖန်ဆင်းလို့ရတယ်လဲဆိုရင်မုံညင်းစီလေးမြင်ဘူးတယ်မို့လားမုံညင်းစီမစောသားနဲ့နားလဲအောင်နှမ်းစီလေးမြင်ဘူးတယ်မို့လားအဲ့ဒီနှမ်းစီလေးထဲမှာပရိခါရရှစ်ပါးလွယ်ပြီးတော့ဈဉ္ကြကျွမ်းနိုင်တဲ့ကိုယ်ကိုဖန်ဆင်းတော်မူနိုင်တယ်သိသိလေးကျန်ကတော့ဖြင့်မုံညင်းစီပေါ်လေအဲ့ဒီမုံညင်းစီလေးသိသိလေးပဲမို့လားအဲ့ဒီမုံညင်းစီထဲမှာအမတန်သိငယ်တဲ့ရုပ်ပုံပရိခါရရှစ်ပါးလွယ်ပြီးတော့ ဘယ်ပြန်ညာပြန်စင်းကြကြွားနိုင်တဲ့ခန္ဓာကိုယ်အသိမွှားဆုံးခန္ဓာကိုယ်ဖန်ဆင်းတော်မူနိုင်သည်တဲ့လူတွေကိုပြလိုက်တဲ့ခါကျတော့မှန်မှန်ကြုတ်ထဲမှာအရာတို့တကူမြင်ရတယ်လို့ပဲလူတွေမြင်နိုင်တယ်ဖြတ်ရှင်ကပြတဲ့ခါကျမြင်နိုင်တယ်အဲ့ဒီအဲ့ဒီအနိမဘုံတို့ပြရင်မြင်နိုင်တယ်မှန်အေးလေးထဲမှာကြွနေတယ်လို့ပဲမထုဆန်းရဘူးလားအဲ့ဒါလို့အမတသိမ့်မွေးနုညံ့တဲ့အမတသိငယ်တဲ့ရုပ်ကို ဖန်ဆင်းနိုင်တဲ့ဘုံတော်ကိုအနိမာဘုံတော်လို့ခေါ်သည်။ဘာဘုံတော်ခေါ်သလဲ။ဒုတိယဘုံတော်ကလကိမဘုံတော်။လကိမဘုံတော်ဆိုတာဟာကောင်းကင်ဇံပြန်ကျွမ်းသွားနေတဲ့မြေရှုမိုးပြန်ဇံပြန်ကျွမ်းနေတဲ့ဘုံတော်ကိုလကိမဘုံတော်ခေါ်တယ်လွယ်ပါတဲ့။မြတ်စွာဘုရားရှင်ကောင်းကင်ဘုံမှာရပြီးတဲ့သွားနိုင်တဲ့ထိုင်းပြီးလဲသွားနိုင်တဲ့အိပ်ပြီးလဲနေနိုင်တဲ့ဇင်ညာချုပ်တဲ့သွားနိုင်တဲ့မျိုးမျိုး ဇံပြန်ကြွားနိုင်သွားနိုင်တဲ့ဘုံတော်ကိုလကိမဘုံတော်ခေါ်သည်။ဘာဘုံတော်ခေါ်တယ်လဲ။နောက်ဘုံတော်ကမဟိမဘုံတော်။မိမဘုံတော်ဆိုတာခန္ဓာကိုယ်ခန္ဓာမျက်စောပြန်ခန္ဓာကိုယ်ကြီးကိုအင်မတန်ကြီးမားတဲ့ခန္ဓာကိုယ်ကိုလည်းပဲဖန်ဆင်းလို့ရတယ်။အင်မတန်သိငယ်တဲ့ခန္ဓာကိုယ်ကိုလည်းဖန်ဆင်းလို့ရတယ်။သိငယ်တဲ့ဖန်ဆင်းတာခန္ဓာကိုယ်ကမဟိအနိမဘုံတော်ထဲမှာပါသွားပြီ။အင်မတန်ကြီးတဲ့ခန္ဓာကိုယ်ဖန်ဆင်းနိုင်တာကိုမဟိမဘုံတော် ခေါ်တယ်ကြောက်ဖို့တယ်မဟုတ်လားနန္ဒောပဏ္ဏဒနဂါမင်းကြီးကိုဖမ်းနန္ဒောပဏ္ဏဒနဂါမင်းကစာပေါ်များစွာကြည်ကျဲတဲ့ခန္ဓာကိုယ်ဖန်ဆင်းတယ်ဒါကြီးတော့ဘကဗြဟ္မာကြီးတဲ့စာပေါ်များစွာကြည်ကျဲတဲ့ဖန်ဆင်းကြောက်ဖို့တယ်မဟုတ်လားကြောက်ဖို့တယ်မဟုတ်လားအဲ့ဒါလို့ခန္ဓာကိုယ်ကြီးအမတန်ကြည်ကျဲတဲ့ကြည်လို့ရှုလို့တော့မှာပဲမဆုံးနဲ့အောင်အမတန်ကြည်ကျဲတဲ့ခန္ဓာကိုယ်ကြီးကိုဖန်ဆင်းတော်မူနိုင်တဲ့ဘုံတော်ကိုမဟိမဘုံတော်လို့ခေါ်သည်လေးပတ္တိဘုံတော်ဆိုတာက သူလိုရသွားလို့ရခရီးကိုတခဏချင်းရောက်နိုင်တယ်ခရီးဘလောက်ပဲဝေးဝေးသွားလို့တဲ့ခရီးကိုခဏချင်းသွားလို့တဲ့စိတ်ဆန္ဒရှိတဲ့ချက်ချင်းရောက်သွားတယ်အဲဆိုပြန်အဲ့လိုဘုံတော်မျိုးကိုပတ္တိဘုံတော်လို့ခေါ်တယ်ယူဇနာဝဘလောက်ပဲဝေးဝေးသွားကျင်တယ်ခဏချင်းပဲရောက်သွားတယ်အဲ့ဒါဘာဘာလို့ခေါ်တယ်လဲပတ္တိဘုံတော်မြတ်စွာဘုရားတကုတ်တဲ့ကြွားကြောက်ဟုတ်တယ်ဟုတ်လားတော်တယ်နဲ့ပြကြွားကြောက်ဟုတ်တယ်မဟုတ်လားကြောက်ဟုတ်ရအောင်နော်ဘုန်းကြီးတို့သွားလို့ရတယ်လား ဘုန်းကြီးတရားနာပရိသတ်သွားလို့ရသလားလေရွံနဲ့သွားတောင်တော်သွားရတယ်မဟုတ်ဘူးလားအဲ့ဒါလို့မိမိသွားလို့တဲ့နေရာကိုခဏချင်းသွားတယ်သွားနိုင်တယ်တဲ့အဲ့ဒါပတ္တိဘုံတော်ခေါ်တယ်ငါကပါကမ္မဘုံတော်ပုံသဏ္ဍာန်စင်းအမျိုးမျိုးဖန်ဆင်းနေတဲ့ဘုံတော်ကိုပါကမ္မဘုံတော်ခေါ်တယ်ပုံသဏ္ဍာန်မျိုးမျိုးရုပ်ဖို့မျိုးမျိုးအကြီးအသေးအလတ်မျိုးမျိုးဖန်ဆင်းနေတဲ့ဘုံတော်ကိုပါကမ္မဘုံတော်လို့ခေါ်သည်6 ဧတိတဘုံတော်ဧတိတဘုံတော်ဆိုတာလူနဲ့မြမာတို့ရဲ့တရိษံတို့ရဲ့စိတ်ဓာတ်ကိုအိုးဆိုလွှမ်းမိုးနိုင်တဲ့ဘုံတော်ကိုဧတိတဘုံတော်ခေါ်တယ်လူနဲ့မြမာတတ်တော်ရတဲ့စိတ်ကိုအကုန်လုံးသိတော်မူတဲ့ဘုံတော်ကိုဘာလို့ခေါ်တယ်လဲဧတိတဘုံတော်ခေါ်တယ်ခုနှစ်အဘိညာဉ်သာသမပဖလားသမပဘာတို့ကိုတခဏချင်းဝင်စားနိုင်သောဘုံတော်ကို ဝသိတာဘုံတော်လို့ခေါ်သည်ဇံဝင်စားလို့တဲ့ခါမှဇံဝင်စားလို့ရသည်ထွက်နိုင်တဲ့ခါမှထွက်ခြင်းတဲ့ခါမှထွက်လို့ရသည်ဖလသမဘောဝင်စားတော်မူနေတဲ့ခါဝင်စားခြင်းတဲ့ခါမှဝင်စားလို့ရသည်ထွက်ခြင်းတဲ့ခါမှထွက်လို့ရသည်အဲ့ဒါလို့ဇံအပင်ရင်မြို့မြို့သမဘအမြို့မြို့ဖလသမဘအမြို့မြို့နိရောဓသမဘအမြို့မြို့ကိုဝင်စားလို့တဲ့ခါမှဝင်စားနိုင်ထွက်လို့တဲ့ခါမှထွက်နိုင်တဲ့ဘုံတော်ကိုဝသိတာဘုံတော်လို့ခေါ်သည်တဲ့။ဘာဘုံတော်လို့ခေါ်တယ်လဲဝသိတာဘုံ ရှင်းကိစ္စတစ်ခုကိုပြုတဲ့အခါမှာတခဏချင်းပြီးစေနိုင်ပြီးစေခြင်းနဲ့စိတ်ဖြစ်တယ်ဆိုရှင်တခဏချင်းပြီးသွားတဲ့ဘုံတော်ကိုယထာကမဝသိကဘုံလို့ခေါ်တယ်။မြတ်စွာဘုရားရှင်ကိုရမန်ကြီးကအလုကိစ္စတစ်ခုလုပ်တယ်။ဒီလုကိစ္စဘလောက်ပဲကြီးကျယ်သေးကမူခုချက်ချင်းပြီးခြင်းတယ်ဆိုရင်ခုချက်ချင်းပြီးသွားတယ်။ဒါသလိုအလုကိစ္စတစ်ခုကိုတခဏချင်းပြီးစေနိုင် လောက်တဲ့ဘုံတော်ကို ယထကမဝတိတာဘုံတော်လို့ခေါ်တယ်အဲ့တော့ဘုဒ္ဓဘယ်နှပါရှိရလဲ၈ပါးအဲ့ဒီ၈ပါးဣတိရိယဘုဒ္ဓထမပါဝင်သည်ဘယ်ဘုဒ္ဓထမပါဝင်တယ်လဲအဲဣတိရိယဘုဒ္ဓထမ၈ပါးပါဝင်တယ်အနိမာဘုံတော်လကိမာဘုံတော်မဟိမာဘုံတော်ပါတိဘုံတော်ပါကမ္မဘုံတော်ဣတိတာဘုံတော်ဝတိဝတိတာဘုံတော်ယထကမ ဝတ္တိယတ္တကမဝတ္တိကြီးဘုဒ္ဓဝတိတာဘုံတော်အဲ့လိုမနှပါရှိတယ်လေရှစ်ပါရှိတယ်အဲ့ဘုဒ္ဓရှစ်ပါဗထက်ပါဝင်တယ်လေအိသီရိယဘုဒ္ဓထမပါဝင်တယ်အိသီရိယဘုဒ္ဓဆိုတာအာလုံးသူအစုပ်ပိုင်တယ်သူဆန္ဒရှိရတဲ့အလုံးပြည့်စုံသွားတယ်ဒါကြောင့်မို့ဒီဗုဒ္ဓတို့ဒီဘဝနာကိုပွားများတဲ့ပုဂ္ဂိုလ်တွေကလည်းသူဆန္ဒရှိတဲ့အတိုင်းအာလုံးပြည့်စုံနေနိုင်တယ်ဆိုတာဒါကိုဆိုလိုတဲ့ဘုန်းတော်ပြသရှင်တော်မြတ်ဘုရားလည်းပဲသူဖြစ်ခင်တာတွေအာလုံးမဖြစ်နိုင်ဘူးလားဒါကြောင့်ရှင်တော်မြတ်ဘုရားရဲ့ဗုဒ္ဓတို့ဒီဂုံတော်ကို ပွားများတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများတွေကလည်းပဲမိမိစိတ်ဆန္ဒဖြစ်တဲ့အလိုရှိတာတွေအလုံးဖြစ်နိုင်တယ်။မဖြစ်နိုင်တာဘာတစ်ခုမှမရှိဘူးတဲ့။ဒီလိုဆိုတော့ဗုဒ္ဓနုတိဘောနော်ပွားတာကောင်းလားမကောင်းဘူးလား။ကောင်းရင်ပွားကြ။ဘုန်းကြီးတော့ပွားတာပါပဲ။ဆိုဣဒရိယဓမ္မယတ္တာသီရိကာမ ပယတ္တဂုံဘုတ်ချောင်းစိုးတို့နှင့်ခမချကိုလုံးပြီးဆုံးတော်မူတာဂုံတော်မြတ်ဘဂဝါဟုခေါ်ဣတရိယဓမ္မယတ္တသီရိကမပယတ္တဂုံ ဘိုးချောင်စုံတို့နှင့်ခမချကုံလုံးပြည်စုံတော်မူတတ်ဂုံတော်မြတ်ဘဂဝါဟုခေါ်ကဲဆိုရဆိုပြီကဲဆိုကြည့်ဣတရိယဓမ္မာယသာသီရိကာမပယတဂုံဘုတ်ချောင်ဆိုတို့နှင့်ခမချကုံလုံး ပြည်စုံတော်မူတာဂုံတော်မြတ်ဘဂဝါဟုခေါ်ရှင်းလုံးဘကထာကမစီနိုင်ဘူးဒီလက္ခဏီမှာဘုန်းကြီးရေးပြီးတော့ဆရာဘုန်းတစ်ပါးရေးခိုင်းရတယ်ကဲဆောင်မိုးလေးမပိုင်လဲပဲတရားပွဲမှာသမီးသမီးဖြစ်ချင်းဖြစ်နေပါကဲငါဆိုပြမယ်မင်းလိုက်ရေးဆိုတော့ခုလက္ခဏီမှာကပြကရဒီဆောင်မိုးလေးကိုစီတော့ကောင်းလဲကောင်းတယ်နည်းနည်းနည်းတော့ကောင်းပါတယ်ဒါကအားလုံးကန်ရကန်အောင်လုံးလုံးမရဘူးအချိန်မရဘူး ဒီတော့လူတိုင်းသိ၍ဘာလဲမသိတော့တရားတော်ဘာတရားခေါ်တယ်လဲဘာတရားလဲဗုဒ္ဓဂုံတော်ဘာတရားလဲခုဘုန်းကြီးအချင်းကျော်လေးဟောလာတဲ့ဂုံတော်တွေရဲ့အဓိပ္ပာယ်ကိုဘုရားပိသားတွေတယောတန်သိဖို့ဆိုတာတော့မလွယ်ပါဘူးနော်မလွယ်ပါဘူးပဇာတော့ဒီဂုံတော်ကိုပါတော့ရောလို့ရတာမဟုတ်လားဒါကြောင့်လူတိုင်းပြီးပြီမဲ့ဒီဂုံတော်ရဲ့အသေး အသိစိတ်ဂုဏ်တော်တွေကြတော့သိဖို့လွယ်ရလားလူတိုင်းသိရလားဒါကြောင့်လူတိုင်းသိ၍လူတိုင်းမသိတော့တရားတော်အမိရလားဒီမမိမမိတရားဘက်သိကြအောင်ဆိုတရားဘက်မသိပြီဖြတ်ချင်ကိုဆိုရမယ်နောက်ထောင်ပြသောဘဂဝါထိုသုလူထိုတာရှင်တော်မြတ်ဘုရားသည်ဣတိပိကတိမြတ်စွာကိလေသာတို့မှဝိကွာတော်မူတာဤသို့သောကိုယ်ကကြောင့် အရဟံအရဟံတော်မူပါ၏သောဘဂဝါထိုသူလူထိုတတ်ရှင်တော်မယားဘုရားသည်ဣတိပိမဖောက်မပြန်တရားပုံညာဖြင့်ငတ်တန်ကြီးရဓမ္မလုံးစုံတရားပုံကိုအကိုအစဉ်သိမြင်တော်မူတတ်ဤသို့သောကုသကရောက်လေသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓမြေတော်မူပါ၏သောဘဂဝါထိုသူလူထိုတတ်ရှင်တော်မယားဘုရားသည်ဣတိပိဝိဇာ၃ပါးဝိဇာ၈ပါးသရဏ၁၅ပါးတို့နှင့် ခေါမချကုံလုံးပြီးစွတော်မူတတ်ဤသို့သောကိုယ်တော်ကဲ့ကြောင့်လေဝိဇာသနာတံပန်သောဝိဇာကရဏတံပန္နပြုတော်မူပါ၏သောဘဂဝါဒေါသနုထောဒရှင်တော်မြတ်ဘုရားသည်ဣတိပိဇာတိဇာရဓာတိမာရဏဘေးဒုက္ခမသံခေမာနသို့ကြွမြတ်တော်မူတတ်ဤသို့သောကိုယ်တော်ကဲ့ကြောင့်လေသူကတောသူကတပြုတော်မူပါ၏သောဘဂဝါဒေါသနုထောဒရှင်တော်မြတ်ဘုရားသည်ဣတိပိ သတ္တကာသသင်္ခါရဟုလောကအလုံးသိကျုံကုန်စဉ်သိမြင်တော်မူတတ်ဤသို့သောကုသကကြောင့်လဲလောကဝီတုလောကဝီတုမိတော်မူပါ၏သောဘဂဝါထိုသူလိုထောတာရှင်တော်မြတ်ဘုရားသည်ဣတိပိရိုက်ပြာစော်ကဆုံးမသည်ဆုံးမထိုက်သောမိမိတဲ့ကဲပြူတူ၌သူမရလွန်ကဲ့ကြည်မြန်လာ၍ရိုက်ပြာစော်ကဆုံးမသည်ဆုံးမထိုက်သော လူယောက်ျားနယောက်ျားတိရစ္ဆာန်များတို့ကိုဒုဒ္ဓမပြတရားချတဲ့ဖြင့်ဆုံးမပဲ့ပြင်သောင်းတင်တော်မူတတ်ဤသို့သောကုသကံကြောင့်လည်းအနုတ္တရောပုရိသဓမ္မတရတိအနုတ္တရောပုရိသဓမ္မတရတိပြုတော်မူပြီသောဘဂဝါထိုသူတို့ထုတတ်ရှင်တော်မြတ်ဘုရားသည်ဣတိပိမြမာနလူခသိသူတို့ဤဆရာတဆူအဆက်ဖြစ်ကြည့်ဖြစ်တတ်ဤသို့သောကုသကံကြောင့်လည်းတတ္ထာဒေဝမနုဿနာတတ္ထာဒေဝ မနုဿာဏကိုတော်မူတော်မူပါ၏သောဘဂဝါထိုသလိုထိုတာရှင်တော်မြတ်ဘုရားသည်ဣတိပိသစ္စာလေးတံတရားမှန်ကိုဝေပန်သိတာသတ္တဝါတို့ကိုလည်းသိစေတော်မူတာဤသို့သောဘုဒ္ဓကကြောင့်လည်းဗုဒ္ဓဗုဒ္ဓပြုတော်မူပါ၏သောဘဂဝါထိုသူလိုထိုတာရှင်တော်မြတ်ဘုရားသည်ဣတိပိဣသေရိယဓမ္မယတာသီရိကမပယတကိုဘုတ်ချောင်စုံတို့နှင့်ကလွန်တော်မူတာ ဤသို့သောဘုရားကကြောင့်လည်းဘဂဝါဘဂဝမြည်တော်မူ၏ဧဝနာဝကုနေဤအရတစာပြသည်ကိုဖျားတော်ကိုတော်တို့ဖြင့်လောကံမိဘဝဆုံးအောင်ဘုံသုံးဆောင်၌ကတိပြပိတံစိတ်စိတ်ဒုက္ခပတ္တင်ထမြနှဆကျော်စောတော်မူထသော အတုလသီလခေါင်တိသမာဓိနှင့်ကိပိပညာလွန်ကဲ့သာ၍ပြင်လာနိုင်သူအတုလိရှိတော်မူထသောဓမ္မရာဇာနံသုဘုံမကိုင်းသုံးတိုင်တရခု သုံးလူပင်ကြီးဓမ္မရထောထရှင်တော်မြတ်ဘုရားကိုဒီလက်ဥအင်္ဇလီနှုတ်သရှိ၍သုံးလီသောသရတုဖြင့်သတ္တရံယုတိမြန်တို့ကြည်ညိုခြင်းရှိသည်ဖြစ်၍ဝန္ဒာမိဂုံတော်ထုံမှန်ပုံတော်မှန်လျက်ခီမွန်ထုံမနာပဏညွန့်ကျိုလက်ဆူမှု၍ရှိခိုးပါဤမြတ်စွာဘုရား အဲလူတိုင်းသိ၍လူတိုင်းမသိတော့တရားတော်ပြီးပြီဤသို့ပြုရာဤသို့ပြုရာမြတ်ဘုံမြတ်ကြောင့်ချမ်းမြအိတ်ကြီးဘေးမမီသည်ရွှေတွေထုတ်ကြောက်လမ်းမကောက်လေရောက်ရပါလို့ထိုးထိုးဘဝကျင်လေရလေ ဒုက္ခဝိရံယမ္မာအပေါင်းမကောင်းမှုများမတွေ့ရဘူးသဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်းရသေးတော်ယနေ့ယခုပြုပြူသမျှမြန်မာကကိုမိဘဆရာ မြို့သားနှင့်ကိုမစောက်ကြကိုဆောင်နံကဤစာ၍ရှိသမျှအလုံးစုံဘုံဆုံးသက်တည်ဖြည်းဖြည်းသမျှဝိနေရတို့ရကြပါစေပေးငါဝေသည်မြာတွေ့သာဓုခေါ်စိတ်တော် မြအမြအမြယူတော်